အနိုင်ကြပါပြီသာသနာတော်တက်ကြရ2556ခုနှစ်လူတော်ဟောကောဇာတက်ကြရ1384ခုနှစ်ဘုရောဝတ္တန္တမိုးလာရာတိဝါကောင်းလာဇံရှိရနေယနေ့ရွှေမင်းဝန်သာသနာရိပ်တာတို့ဓမ္မတဝနာ ကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမာမက တရားလူလာကြတဲ့ယောဂီသူတော်စင်များကိုခွန်ကြီးဓမ္မဒါနတရားအလှပေးလူမှာကတော့ခုတ္တကနိကေခုတ္တကပါဋ္ဌပါဠိတော်မှာလာတဲ့မေတ္တာသုတ်တံတရားတော်တဲ့ပါတရားတော်လေတရားတော်ဒီမေတ္တာသုတ်တံတရားတော်ကိုဘာကြောင့်ဟောရလဲဆိုရင်အာလုံး အချင်းချင်းမိသားစုတစုမှ ဖြစ်စေတအိမ်တွဲမှ ဖြစ်စေတကြောင်တွဲမှဖြစ်စေရက်ွက်တစ်ခုထဲမှဖြစ်စေတရွာတွဲမှ တမြို့တွဲမှ တနိုင်ငံအတွင်းမှ နေထိုင်ကြတဲ့ပုဂ္ဂိုလ်များမိမိတို့နေထိုင်ကြစဉ်မှာဘဝမှာချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင်နဲ့ဘဝခရီးကိုပျော်ပျော်ရွှင်ရွှင် နေထိုင်လိုကြတယ်ဆိုရင် မေတ္တာတရားအရေးမကြည့်ဘူးလားမေတ္တာအရေးကြီးတယ်အတူတကွနေထိုင်ကြပြီဆိုရင်တရားနဲ့တရားတရားပေါ်မှာတရားဒီမေတ္တာတရားတွေမထားနိုင်မပွားနိုင်ကြဘူးဆိုရင်တော့နှစ်ယောက်တည်းအတူနေပေမဲ့ချမ်းသာပါမလားမချမ်းသာဘူးအမြဲတမ်းပူလောင်နေမယ်အမြဲတမ်းဆင်းရဲနေမယ် ဒါကြောင့်ချမ်းချမ်းသာသာနဲ့ဘဝခီးလန်းကိုလျှောက်လန်းလိုတဲ့ပုဂ္ဂိုလ်များဒီမေတ္တာတရားကိုအထူးလက်ကင်ထားဖို့မလိုအပ်ဘူးလားဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကဒီမေတ္တာတုတ်တာတရားတော်ကိုဟောကြားတော်မူခဲ့တယ်ဒီမေတ္တာတုတ်တာတရားတော်ကိုဘုန်းကြီးတို့အာလုံးဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်များခုခေတ်မှာဆိုရင်ကလေးလူကြီး အလုံးရွတ်ဖတ်တရေစဲနေတာပဲဒီမေတ္တာသုတ်တံဟာရွတ်ယုံလေးမဟုတ်ဘူးမြတ်စွာဘုရားကရွတ်ဖို့လေးတင်ဟောထားတာမဟုတ်ဘူးကျင့်ပွားဖို့မလုပ်ဖို့လေဟေးမေတ္တာတရားတော်ဒီအတိုင်းကျင့်ရမယ်ပွားများရမယ်အဲလိုဟောကြားထားတဲ့အတိုင်းလိုက်နာကျင့်သုံးပွားများသွားမှသာတဦးနဲ့တဦး မေတ္တာဓာတ်တွေကုလူဆက်ဆံပြီးတော့ကိုယ်စိတ်နှစ်ပါးအေးချမ်းစွာဖြင့်ဘဝခရီးလမ်းကြီးမှာအတူတကွနေထိုင်ကြတဲ့ပုဂ္ဂိုလ်တွေတမိသားစုအတွင်းတကြောင်အတွင်းတရိပ်သားအတွင်းတမျိုးအတွင်းတရွာအတွင်းတနိုင်ငံအတွင်းဟောဒီကဘာကြီးမှာအတူနေထိုင်ကြတဲ့ပုဂ္ဂိုလ်တွေချင်းချင်းအေးချမ်းမှုတွေမရနိုင်ဘူးလားငြိမ်းချမ်းမှုတွေမရနိုင်ဘူးလားလောကကြီးမှာငြိမ်းချမ်းရေးငြိမ်းချမ်းရေးပြောဆိုနေကြတာ ဟောဒီမေတ္တာတရားတွေဒါတဥပေါ်မှာတဥထားနိုင်ရင်ဘာမှအခြားပြောဆိုဆွေးနွေးစရာလိုသေးလားလိုပါဘူးမလိုတော့ဒါကြောင့်ဒီမေတ္တာသုတ်တံဒေသနာတော်နဲ့ဆက်ပြီးတော့ရှေးရှေးဆရာများကအချင်းနေတဲ့အနေအချင်းအချီးဂါထာချီးမွမ်းတဲ့ဂါထာနေရာဖြင့်ပထမနှစ်ဂါထာဒီမေတ္တာသုတ်တံမှာ12ဂါထာရှိပါတယ် ဆေဂါထာကမြတ်စွာဘုရားဟောထားတာရှေ့ကနဂါထာကရှေးရှေးသူတော်ကောင်းများကနေပြီးတော့ချီးမွမ်းဂါထာဖြစ်နေရွတ်ပွားတာယတနုဘဝတောယခနေဝတတန်တိဘိန္ဒနာယမိစေဝနုယုဇံတောရတေန္တိဝမတ္တန္တိတောဒုက္ခံသူပရိသုတ်တော်သဗ္ဗပကိဉ္စီနပတ္တိ ဧဝမာတိကုဏုပေတံပရိဒံတံပနာမဟိဒါဘုန်းကြီးတို့မိမိအိမ်မှာတန်ဃာတော်များပြင့်တဲ့အခါတန်ဃာတော်များရွတ်ပွားတဲ့ဆရာရောမနာကြရဘူးလားမိမိတို့ကိုယ်တိုင်ရောအခုဖရာများဝတ်တဲ့ပြီးပြီဆိုရင်ဒီမေတ္တာတုတ်တံဒီအကြီးကာထာကိုမရွတ်ပွားကြဘူးလား အဲဒီမှာယတနုဘဝတောယခာနေဝဓာသင်တိတေတနံယမိစေဝနုယောဇံတော်ရတိနိဝမတန္တိတောဒုက္ခံသူပရိသုတောသပပကိစီနပတတိဧဝမာတိကုဏုပေတံပရိဒံတံပနာမဟိဟေဩသူတော်ကောင်းတို့ယတပရိဒံအချင်းမေတ္တာတို့ပရိဒယာတော်ဤ အာနုဘဝတော်အစွမ်းရှိသောအာနုဘောတော်ကြောင့်ယခာနအများတို့သည်ဝိဒနာကြောင့်မဲ့ပွဲဖြစ်တဲ့အာယောအမျိုးမျိုးကို နေဝဒသင်တိမပြနိုင်ကြကုန်ဟောဒီမေတ္တာသုတ်တံပရိတရားတော်ရဲ့တကူရှိန်စွာအနုဘောကြောင့်နတ်ဘလူတွေကနတ်မြမနတ်ဘလူတွေကနေပြီးတော့ယုတ်ကဇိုးနတ်တွေကနေပြီးတော့မိမိတို့ကိုကြောက်ဖွယ်လန့်ပွယ် ထိတ်လန့်ပွဲဖြစ်တဲ့အာယုံမျိုးမျိုးတွေကိုမပြနိုင်ဘူးတဲ့ဒါမေတ္တာတုတ်ရဲ့အစွမ်းတော်ဘာရဲ့အစွမ်းလဲအနုဘဝေနမေတ္တာတုတ်ဤအစွမ်းရှိသောအနုဘော်တော်ကြောင့်ယခဏံအများတို့သည်ဘေဒနာကြောင့်ပဲဖွဲ့ဖြစ်တဲ့အာယုံအမျိုးမျိုးကိုနိဝန္တသင်းတိမပြနိုင်ကြကိုဓာတိတိဝံနိညံမပြခခသိအတ္တန္တိတော်ပြင်းရည်ခြင်းမရှိပဲ ယမိစေဝါကျင်မေတ္တာတုတ်ပရိတရားတော်၌သာလျင်ယမိစေဝါကျင်မေတ္တာတုတ်ပရိတရားတော်၌သာလျင်ရတ္တိဒိဝနိညမကြအခါခတ်တိအတ္တတေတော်ပြည့်ရည်ခြင်းမရှိပဲအနုယုဇံတော်ထတ်တလဲလဲဆွဲမြေရွပွားအထုတ်တော်သူသည်ပြည့်ခြင်းမရှိပဲနဲ့ထခါထခါဒီမေတ္တာတုတ်ပရိတရားတော်တွေကိုယွလင်းယွပွားရမင်း ရွယုံတယ်လားဆိုတော့ပွားလဲပွားများရမယ်အလဲအထုတ်ရမယ်တဲ့အနုယုဇံတော်ထပ်တလဲလဲစွဲမြေယောပွားအထုတ်တော်သူသည်ဒုက္ခချမ်းညာတတသူပဲလိအိစေယပါပြီသုတ္တောအိပ်ပျော်သည်ရှိသောကိစီတစုံတကုသောကိစီတစုံတကုသောပပအိမ်မဲဆိုရမယ်ဆိုကိုလည်းပဲနပတ္တိမမြင်မဲ့နိုင်ပါပြီ။ ဧဝမာရိကုဏုပေတံဤသို့အစာရှိသောအကျိုးကုန်၏အာနိသင်နှင့်ပြည့်စုံသောတံပရိတံထိုမေတ္တာတုပရိတရားတို့ကိုမယံငါတို့သည်ပဏမကောင်းစွာမသွေရိုးပွားကြကုန်အံတည်းဒီကထာရဲ့အဓိပ္ပာယ်ကတော့ ဒီမေတ္တာတုပရိတရားတော်ကိုအမြဲမပြတ်ရွတ်ပွားနေတဲ့ပုဂ္ဂိုလ်ဟာနတ်တွေယောဂဇိုးတွေရဲ့ကြောင်းမဲ့ပွဲအာယုံဆိုအမျိုးမျိုးတွေကိုသူတို့မပြနိုင်တော့ဘူးတဲ့အဲဒီလိုမပြယုံမပြနိုင်ယုံတင်လားဆိုတော့ဒီမေတ္တာတို့ပရိတရားတော်ကိုအမြဲတမ်းယွတ်နေမယ်ပွားများနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဣတိအခါမှာလေးပဲချမ်းချမ်းသာသာ အိပ်ဆက်ရမယ်အိပ်ပျော်တဲ့အခါမှလည်းပဲချမ်းချမ်းသာသာအိပ်ပျော်လိမ့်မယ်အိမ်မဲ့ဆိုးရမဲ့ဆိုးတွေကိုဘုန်းကြီးတို့ယောဂီများ မကောင်းတဲ့အိမ်မဲ့ဆိုးတွေလုံးဝမမြင်မနိုင်တော့ဓမ္မေတ္တာသုတ်တံပရိတရားတော်တွေကိုရွတ်လို့ရွတ်ဆိုလို့ပွားများလို့အဲဒီလိုပွားများနေမယ်ဆိုရင်အဲဒီအိမ်မဲ့ဆိုးရမယ်ဆိုးတွေလည်းမမြင်မနိုင်ဘူးဒီလောက် အကျိုးဂုံအင်းလေးနဲ့ပြည့်စုံတဲ့ဟောဒီမေတ္တာသုတ်တံပရိတရားတော်မြတ်ကိုရွတ်ဆိုပွားများကြစို့လို့အဲဒီလိုတာရှေးရှေးသူတော်ကောင်းများကအချီးမဂါထာအနေအားဖြင့်ရှေးပိုင်းနဂါထာဒါရွတ်ပွားတော်မူကြဟောကြားတော်မူခဲ့နောက်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့မေတ္တာသုတ်တံကတော့ ကရဏီယမထာကုသလေနာယတတန္တံပဒံအဘိသမိစ္ဆာတေကောဥဇုဇံသူဟုဇုဇံသူဝဇောသတ္တမုတုအနာတိမာနီအဲဒီကရဏီယမှာစပြီးတော့မြတ်စွာဘုရားသေကာထာဟောကြားတော်မူတယ်ဘဏ္ဍကာထာနဲ့အဲဒီမှာဘုန်းကြီးတို့ဒီစစ်စစ်သူတော်ကောင်းတွေကပြောတဲ့အထဲမှာရက်ခဏအများတွေက ပိသနာကြောင့်မွတ်တွေဖြစ်တဲ့အာယုံစိုးတွေမပြနိုင်တော့ဘူးဒါဘသူရဲ့အစွမ်းလဲဆိုရင်မေတ္တာတုတ်ရဲ့အစွမ်းဘသူအစွမ်းလဲဒီဒါမေတ္တာတုတ်ဟောရခြင်းရဲ့အကြောင်းအရာအထုပ်ပတ်တိလေးဟာအဲ့ဒီမှာပါဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတန်ဝဋ္ဌိပြေမောစေတဝန်ကျောင်းမှာတရင်သုံးနေတော်မူစဉ်ဒါမေတ္တာတုတ်ဟောရခြင်းရဲ့အကြောင်းအရာလေးပဲ။ အဲ့ဒီအချိန်မှာဝါဥချိန်ခါကာလရောက်တော့ယဟန်တန်ဃာတော်များမြတ်စွာဘုရားထံကနေကမ္မထာများယူကမ္မထာယူပြီးတဲ့အခါတရားအထုပ်ပုံအထုပ်နည်းတွေနာယူပြီးပြီဆိုရင်အဲ့ဒီမှာအချို့ချို့ယဟန်တော်များကလည်းအစုဖွဲ့လိုက်ပေါ့အချို့ချို့ယဟန်တော်များကလည်းပဲမိမိတပါးတည်းဖြစ်စေနှစ်ပါးသုံးပါးဖြစ်စေအဲ့ဒီလိုတင့်လို့ရာဖြစ်တဲ့စိတ်ဉာဏ်ရာနေရာဌာနရှာရှာပြီးတော့တရားများအထုတ်ကြ အခုဒီယဟန်တော်များဟာလည်းပဲဒီခါနဲ့မြတ်စွာဘုရားတန်ကမ္မဋ္ဌာန်းယူပြီးတော့ထွက်ဇာထဲမှာတော့ဟိမဝန္တာ တောင်ရဲ့ဒေါသပေါ့အဲဒီမှာရေကန်နေပါလိမ့်လည်းပဲအာလုံနေစရာနေခြင်းစပွဲပေါ့တောကအင်မတန်မှကောင်းအဲတော့နေရာထိုင်ခင်းအနေအားဖြင့်တော့ဖြင့်အင်မတန်ပြည့်စုံနေပြီစိတ်နဲ့စိတ်ငြိမ်းနေတရားဘာဝနာနဲ့အားထုတ်မယ်ဆိုရင်အားထုတ်လို့ရပြီဒါပေမဲ့ မိမိတို့စွမ်းခံဖို့အတွင်စွမ်းခံရွာရှိအောင်မှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာစွမ်းခံရွာရှာတော့အနည်းနာမှာရှိတဲ့ရွာတရားကိုသွားပြီးတော့တန်ဃာတော်များဆွမ်းခံကြတယ်တန်ဃာတော်ရှင်များများကလည်းပဲရှင်ဘုရားများအခုလိုဝါရင်းချိန်ခါကာလမိုးရင်းချိန်ခါကာလမှာအရှင်ဘုရားတို့ချားရီမကြွတော့ဘဲနဲ့ဒီမှာပဲတရင်သုံးပြီးတော့တရားဘာဝနာတွေအားထုတ်တော်မူကြပါဆွမ်းအဖြစ်တော့ဖြင့်ကြောင်းကြပူပင်တော်မမူကြပါနဲ့ဘုရားဆိုပြီးတော့ပညာလေး နောက်နီးနားမှာရှိတဲ့ရွာတရွာရောက်ပြန်တော့လေအဲ့ဒီလိုပဲပြမဖိတ်ကြတဲ့အခါကျတော့ကေတီနီယာမှာတော့ဖြင့်ဆွမ်းလဲပြည့်စုံပြီနောက်ပြီးတော့နေရာထိုင်ခင်းအနေအချင်းတည်းပဲအမတန်မှဆင်ငိမ့်နေအဲ့လိုဆင်ငိမ့်တဲ့နေရာဌာနလေးရေနယ်လေးပြည့်စုံနေဆွမ်းနယ်လေးပြည့်စုံနေပြီနေရာထိုင်ခင်းလေးပြည့်စုံနေပြီဆိုတော့မိမိတို့ဒီနေရာမှာတရားအထုတ်လို့ကောင်းမယ်ဆိုပြီးတော့ယဟန်တော်များ မိမိတို့နေရာထိုင်ခင်းလေးတွေပြုပြင်ပြီးတော့အဲ့ဒီမှာနေထိုင်ကြသတင်းသုံးကြတရားဘာဝနာတွေအားထုတ်ကြအဲ့လိုသီလနဲ့ပြည့်စုံတဲ့ယဟန်တော်ဒီသံဃာတော်ရှင်မြတ်ဒီကြွလာတော်မူတဲ့အခါကလည်းကြတော့အဲ့ဒီမှာ ရှိတဲ့ဘုံပဇုယုတ်ကဇုဆိုတဲ့နတ်တွေသံဃာတော်များရဲ့မြင့်မြတ်တဲ့နေရာအမြင့်ကနေရာလည်းမနေနေလို့မဖြစ်နောက်ပြီးတော့လေညာရက်စသည်ဖြင့်ပေါ့လေမနေတဲ့နေရာ အဲ့ဒီနေရာလေးတွေကိုရှောင်ပြီးတော့မိမိတို့နေရာထိုင်ခင်းလေးတွေစွန့်ခွာပြီးတော့ဟိုနေရာလေးသွားနေလိုက်ဒီနေရာလေးသွားနေလိုက်ဟိုနာငါမတ္တမတ္တဒီနာမတ္တမတ္တပေါ့ဒီတန်ဃာတော်ရှင်မြတ်တွေဘယ်တော့မှပြန်ညမလဲပေါ့သူတို့ရှိတော်တော်ဖြင့်ခုကိုယ်နေရာထိုင်ခင်းလေးခွာပြီးတော့တခြားနေရာလေးမှာသွားပြီးခိတ္တရာရင်နေရာအဲ့တော့ဒီတန်ဃာတွေပြန်သွားမှကိုယ်နေရာလေးကိုပြန်ပြီးနေရမယ်ဆိုတော့ အဲ့ဒီမှာအတိရကြနေစရာမရှိသေးတော့ဟိုနားလေးနေလိုက်ဒီနားလေးနေလိုက်ပေါ့သာသမီလေးတွေလက်ကဆွဲလို့ဒါအဲ့ဒီရုပ်စိုးနဲ့တည်းဆိုတာလေးပဲဘုန်းကြီးတို့လူတွေလိုပဲသားတွေသမီးတွေနဲ့တို့မှရှိအဲ့ဒီလိုဆိုတော့နေရထိုင်ရတာကနေကိုနေနေကြနေရမဟုတ်တဲ့အတွက်အစဉ်ကမပြေအဲ့ဒီမှာဒီတန်ဃာတော်ဒီဘယ်တော့မှပြန်ကြမလဲဆိုပြီးတော့တမျိုးမျိုးမျှော်ရင်းနဲ့နောက် တင်းလျက်စသည်ကြံလာတဲ့ခါကျတော့ဩပြန်မဲ့အနေထားမတွေ့ရတော့သံဃာတော်ကြီးပြန်မဲ့အနေထားမျိုးကိုမတွေ့ရတော့တဲ့ခါကျတော့ငါတို့ဒီလိုကြာကြာကြီးမနေနိုင်ဘူးသားတွေတမီးတွေနဲ့အဲလိုမိုးတွင်းချိန်ခါကာလကြီးဟိုနေရာခုတ်ကန်နေရဒီနေရာခုတ်ကန်နေရမနေနိုင်အဲတော့ဒီသံဃာတော်တွေမနေနိုင်အောင် မင်းသူတို့ကိုခြောက်လှမ်းမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာကြောက်ဖွယ်လန့်ဖွယ်အာယုံစိုးတွေပြကြတန်ခါတော်ရှင်မြတ်ဒီညညအချိန်တရားဘာဝနာအပွားများအားထုတ်ညစဉ်ညမှတ်ကလေးတွေမှတ်နေတဲ့ကံမှာကြောက်ဖွယ်အာယုံစိုးတွေပြကြနောက်ပြီးတော့ကြောက်လန့်ဖွယ်ဖြစ်တဲ့အတန်ကြီးတွေနဲ့ခြောက်လှမ်းကြတယ်အဲဒီလိုခြောက်လှမ်းကြတဲ့အခါကျတော့တန်ခါတော်ရှင်မြတ်ဒီအိတ်လို့လည်းမရဘူး အဲ့လိုလည်းပဲပြည့်ပြည့်ဝဝနစ်နစ်ချဲ့ချဲ့အနာယူခွင့်မရအောင်တရားဘာဝနာတွေအားထုတ်တဲ့ခံမှလည်းဒီလိုအတန်မျိုးကြီးတွေကြားလိုက်ရတော့ထိတ်လန့်တုံးလို့အဲ့ဒီမှာအနံ့နေဆိုပြန်တော့လည်းပဲမကောင်းတဲ့အနံ့ဆိုးတွေရှူရတဲ့အတွက်ကြောင့်မို့ကျမ်းမာရေးတွေချွေရဲလာပြီးတော့တန်ဃာတော်ရှင်မြတ်တွေအိတ်ပြက်အစာပြက်ပြက်ပြီးတော့အဲ့ဒီမှာအသားရည်တွေဟာဝါဖန်ပြီးတော့ဖြစ်သွားရှူဝါချူရောဖြစ်သွား အဲလိုဖြစ်တဲ့အခါကျတော့အဲ့ဒီမှာလာပြီလာကွယ်တန်ဃာတော်များဘုဖို့ပြုကြတဲ့အခါကလည်းကြတော့မှတန်ဃာမထေရကြီးကတန်ဃာတော်များရဲ့အနေအထားအရေးအစဉ်ကြည့်ပြီးတော့အသားအရည်တွေလည်းပဲတခါလေဖြူပါကျူရောဖြင့်မျက်နာတွေရောအားလုံးကခြုံကြပြီးတော့ပိန်ခြုံကြုံလင်းဖြစ်သွားတယ် လက်တွင်းလေးတွေဆိုတာလည်းပဲဟောက်ပက်လေးတွေဖြစ်ကုန်တဲ့အခါကျတော့မှဘယ်လိုဖြစ်ကြလဲမေးတဲ့အခါကျတော့မှတပားစီတပားစီမိမိတို့အခုကြုံတွေ့ရတဲ့အကြောင်းအရာတွေညခါနေခါစသည်ထိတ်လန့်ပွေကြောက်ရွံ့ပွေအာယုန်တွေမြင်ရအတန်လေးကြားရအနံ့လေးနမ်းရှူရဒီအကြောင်းတွေပြောရတဲ့အခါကျတော့မှငါတို့ဒီနေရာဟာမိမိတို့အတွက် ပတိရူပဒေတာဝါဒအယံမဟုတ်ဘူးငါတို့နေတဲ့နဲ့အယံမဟုတ်ဘူးဒီနေရာငါတို့တရားအထုတ်တဲ့နေရာမဟုတ်ဘူးပြန်ညဆိုဆိုပြီးတော့မြတ်စွာဘုရားထံပြန်ညစေတဝန်ကြောင်းအဲဒီမှာစေတဝန်ကြောင်းပြန်ရောက်ပြီးတော့မိမိတို့ရဲ့ဖြစ်ကြောင်းကုံစင်မြတ်စွာဘုရားကိုလျှောက်ပြီးတော့အခြားအခြား မိမိတို့နဲ့သင့်လျော်တဲ့နေရာရှိရင်တပည့်တော်တို့ကိုညွှန်ကြားပေးပါလို့မြတ်စွာဘုရားလျှောက်တော်မှာမြတ်စွာဘုရားကဒီယဟန်တော်တွေအတွက်ဆင်ញင်ပြီးတော့ကျွေးညံတော်နဲ့ကြည့်တဲ့အခါကျတော့သူတို့တရားရဖို့ဟာဒီနေရာမှာလွဲ၍သူတို့အတွက်ဘယ်နေရာမှမရှိဘူးဒီနေရာဟာသူတို့အတွက်တရားရမယ့်နေရာပဲသူတို့တခြားနေရာတွေလျှောက်ပြောင်းသွားလို့မဖြစ်ဘူးဒီနေရာမှာအားထုတ်မှဒီနေရာမှာနေမှတရားရယောဂီတို့ ယောဂီတို့ရွှေမင်းဝန်ရိပ်သာလာမှတရားပေါက်တရားရမှာအဲဒီမှာဟိုနေရာဒီနေရာတွေစိတ်ထဲမှာကူးမနေနဲ့တော့ခုမြတ်စွာဘုရားရှင်ဟာယဟန်တော် တွေတွေ့ကြည့်လိုက်တယ်သူတို့ခုသူတို့ကိုယ်တိုင်အထုတ်ခဲ့တဲ့နေရာဒီနေရာငါတို့ပฏิတုပါတိတာမဟုတ်ဘူးလို့ထင်ပြီးတော့ပြန်လာဒီနေရာမှာအထုတ်လို့တော့ငါတို့တရားရမှာမဟုတ်ဘူးဆိုပြီးပြန်လာတာခုမြတ်စွာဘုရားညံတော်နဲ့ကြည့်တော့သူတို့နေရမယ့်နေရာဟာတခြားနေရာလားအဲ့ဒီနေရာလား တခြားနေရာသွားလို့တရားရပါမလားအခုသူတို့ကြောက်ရွံ့ထိတ်လန့်ပြီးတော့နေတဲ့နေရာမဟုတ်ဘူးဆိုပြီးပြန်လာတဲ့နေရာဟာသူတို့အတွက်တကယ့်ကိုပฏิလူပန်တရားရမယ်နေရာအဲဒီမှာမြတ်စွာဘုရားကပြန်လွတ်တာပြန်ညာဆိုတော့ကိုတော်ကြီးသူမျက်နှာကြည့်လိုက်ကိုမျက်နှာကြည့်လိုက်မပြန်ညင်ညာဘူးအဲဒီမှာအဲ့ဒီပြန်ရင် အခုလိုပဲကြောက်ရွံ့ထိတ်လန့်ွယ်တွေမြင်ရတွေ့ရမယ်မကောင်းတဲ့အနံ့တွေရှူရမယ်မကောင်းတဲ့အတန်တွေကြားရမယ်ဒါပေမဲ့လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးအမိရှိနေတာဆိုတော့ခက်နေအဲ့ဒီမှာမြတ်စွာဘုရားကချက်သားတို့သင်တို့အတွက်ငါဘုရားဟောဒီမေတ္တာသုတ်တံပရိတရားတော်သင်ကြားပေးလိုက်မယ်တဲ့ဒီမေတ္တာသုတ်တံပရိတရားတော်ဟာသင်တို့အတွက်အဆောင်လဲဟုတ်တယ်ကမ္မထံလဲဟုတ်တယ် ဒါကိုရွတ်ရွတ်ဖတ်တဲ့စေနောက်ပြီးတော့ဒီနိဒ္ဒသုတ်တဒေသနာတော်အတိုင်းပွားများဒီတိုင်းပွားများသွားလို့ရှိရင်နောက်ဆုံးကိလေသာအတော်ကုန်ခံပြီးတော့ယဟန္တာထိအောင်ဖြစ်နိုင်တယ်ဒါမိမိတို့အတွက်ကမ္မထမ်းပဲဆိုပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမှာအခုယတ္တနုဘဝတောယခနိဝတတန်တိဘိတနံနဲ့ကရဏီယမထကုသရေနာယတတန္တံပဒံအပိသမစ္ဆာ

ဒုက္ခိနောဝါခေမိနောဟောတုတပ္ပတတ္တဘဝန္တုဒုက္ခိတတ္တညဆောဗျာအဲ့ဒီနှစ်ကာထာကွဲဘုရားရှင်ကိုတော်မြတ်ကြီးကမေတ္တာပွားများမဲ့မေတ္တာတရားတွေပွားများမဲ့မေတ္တာကမ္မဋ္ဌာန်းဤပွားများမဲ့ပုဂ္ဂိုလ်ဤရှေးဥစွာပေါ့ရှေးဖို့ကကျင့်ရမယ်ကျင့်ဝတ်တရားမေတ္တာပုတ်ပင်ကမ္မ ฏิပဒာတဲ့မေတ္တာတရားတွေပွားများတော့မယ်ဆိုရင်ရှေ့ဦးစွာပြည့်စုံထားရမယ်ရှေ့ဦးစွာကျင့်ရမယ်အကျင့်35ပါးဘယ်နှပါးပါလိမ့်မယ်အဲ့ဒီ35ပါးကိုမြတ်စွာဘုရားက ရှေ့ဦးစွာဟောတာဒီမှာမေတ္တာပွားပုံတွေကိုဟောမှာ အခုဘုန်းကြီးရုပ်ပြန်လိုက်တဲ့ကရဏီယမတ္တကုသလိနာယတာတန်တံပဒံအဖိသမစ္ဆာသေကောဥစုသတုဟုစုသအတုဝဇောသတ္တမုဒုအနာတိမန္နိတန်တုံတကောသတုဝရောသအပကိဇောသတံလဝုကအဝုတိတန်တိတရိယောသနိပကောသအပကဘောကုလေသွာနနုကိန္တောနာသခုဋ္ဌမာသရိကိဉ္စီယေနဝိညုပရိဥပဝရိယော ဒီနှစ်ဂါထာကွဲဟာမေတ္တာပုပ်ဝင်ကပုပ္ပဘာကပရိပဒာတဲ့မေတ္တာရဲ့မေတ္တာတရားတွေပွားများတော့မယ်ဆိုရင်ရှေ့ဖို့ကကျင့်ရမယ်အကျင့်35ပါးဘယ်နှပါးလဲဟောဒီနှစ်ကာထာကွဲခြင်းမြတ်စွာဘုရားဟောကြားတာတကယ်တော့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်တွေတွင်ပြည့်စုံရမှာလားဆိုတော့မဟုတ်ဘူး ဘာဝနာတရားတွေပွားများတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပုပ္ပဘာကပရိပရာပဲသမထဘာဝနာပွားတဲ့ပုဂ္ဂိုလ်လည်းဒီ15ပါးပြည့်စုံရမှာပဲဝိပဿနာဘာဝနာတရားပွားများတဲ့ပုဂ္ဂိုလ်လေးပဲဒီရှိကနေပြီးတော့ကြိုတင်ပြီးတော့ဒီ15ပါးမပြည့်စုံပါဘူးလားဟေးအဲ့ဒီ15ပါးဘုန်းကြီးတို့ယောဂီများဒီမေတ္တာဘာဝနာပွားတော့မယ်ဆိုရင်ပထမအဦးဆုံးပြည့်စုံရမယ် ဟောဒီဝိပဿနာဘာဝနာတရားတွေပွားများအားထုတ်တော့မယ်ဆိုရင်လည်းပဲပြည့်စုံရမယ်ကရဏိယမထာကုသလေနာယတတန္တံပဒံအဘိသမစ္ဆာတန္တံငြိမ့်သက်စွာတတ်သောယံပရံအကျဉ်နိဗ္ဗာန်တရားမြတ်သည့်အဋ္ဌိရှိပါ၏တံပရံထိုတရားမြတ်ကိုအဘိသမစ္ဆာမေညာပူညာဖြင့်ဆက်ရောက်၍ဝိဟရိတုကာမေနချမ်းသာသာနေလိုသော အတ္တကုတလေနာမိမိအကျိုးစီးပွားမိမိ၏အကျိုးစီးပွား၌ကျွမ်းကျင်လိမ္မာသောအမျိုးကောင်းသာအမျိုးကောင်းသမီးသည်ကရဏိယပြုကျင်ရမည်မိမိရဲ့အကျိုးစီးပွားကို လိုလားတဲ့ပုဂ္ဂိုလ်ပေါ့တကယ်နိဗ္ဗာန်ချမ်းသာမြတ်ကိုတကယ်လိုလားတဲ့ပုဂ္ဂိုလ်ဆိုရင်တဲ့ဒီကျင့်တွေအလုံးပြုကျင့်ရမယ်အဲ့ဒီပြုကျင့်ဖို့အတွက်သကောစာ စွမ်းနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့လုံလာပြောစီ စွမ်းရည်နဲ့ပြည့်စုံသည်လေးအတ္တဖြစ်ရ၏တကယ်နိဗ္ဗာန်ချမ်းသာကိုတကယ်လိုလားပါလေတကယ်မတရားဖို့တရားတွေကိုတကယ်မျက်မှောက်ပြုလိုပါလေတကယ်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့ဒီအမှန်တရား၄ပါးကိုတကယ်ကိုအရိယာမဉ္ဇဉ်နဲ့ကိုယ်တိုင်သိဉင်လိုပါတယ်ဆိုရင် သက်ကောသံအဲ့ဒီသိမြင်နိုင်တဲ့သီလအကျင့်သမာဓိအကျင့်ပညာအကျင့်တွေကိုကြည်ကြံအားထုတ်နိုင်တဲ့စွမ်းရည်ရှိဖို့မလိုဘူးလားအဲ့ဒီကြည်ကြံအားထုတ်နိုင်တဲ့စွမ်းရည်မရှိဘဲနဲ့ထိုင်ပြီးတော့ဘုရားရှိမှတွတ်တွတ်တွတ်တွတ်ဆူတောင်းနေုံနဲ့ရပါမလားမရနိုင်ဘူးဒါကြောင့်မို့တက်ကောတဲ့ပထမပြည့်စုံရမယ်တရားထဲမှာစွမ်းနိုင်ရမယ် ဘာကိုစွမ်းနိုင်ရမှာလဲဆိုရင်သီလအကျင့်တွေကိုကျင့်စွမ်းနိုင်ရမယ်အမလေးကိုကအစာရင်ယောဂရှိနေလို့သီလတော့ဆောက်တည်ခြင်းပါရဲ့အဲ့လိုပုံကိုမျိုးသီလအကျင့်မှမကျင့်နိုင်လို့ရှိရင်ဒီနေ့မှချမ်းသာဘယ်တော့မှမရနိုင်ကြတမာရီအကျင့်ပညာအကျင့်တွေတမာရီအကျင့်တွေပညာအကျင့်တွေတော့ကျင့်ကြံကျင့်ကြံပါရဲ့ဒါပေမဲ့ဒုနာနေလို့ခန္ဓာနေလို့ရိတ်တာမလာနိုင်ဘူးအဲ့ဒီပုဂ္ဂိုလ် နိဗ္ဗာန်တရားတွေရနိုင်ပါမလားမတရားဖို့တရားတွေရနိုင်ပါမလားမရနိုင်ဘူးတကယ်အဲ့ဒီနိဗ္ဗာန်ချမ်းသာကိုတကယ်လိုချင်တယ်ဆိုရင်တကောသီလအကျင့်တမာရီအကျင့်ပညာအကျင့်တွေကိုကျင့်ကြံအားထုတ်နိုင်တဲ့စွမ်းရည်မရှိရဘူးလားနံပါတ်1နောက်နံပါတ်2ဝုစုစာကိုနှုံနှစ်ပါးဖြောင်းစင်းသီလီအတ္တဖြစ်ရ၏နံပါတ်3သူဝုစုစာ သူ့စုစံမနောဒွါရအာကောင်းစွာဖြောင်းဆင်းပြီလီအတ္တဖြစ်ရ၏တဲ့ဥစုစသူဟုစုစဥစုစကကိုယ်နဲ့နှုတ်ဖြောင်းဆင်းရသူ့စုစဆိုတာကစိတ်ပါဖြောင်းဆင်းရကိုယ်ရောနှုတ်ရောစိတ်ရောတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာမေတ္တာကမ္မထာမဲ့အားထုတ်အားထုတ်ဝိပဿနာဘာဝနာပဲအားထုတ်အားထုတ်အဲ့ဒီပုဂ္ဂိုလ်ဟာကိုယ်ရောနှုတ်ရောစိတ်ရောဟာ ချောင်းချောင်းမှဖို့မလိုအပ်ဘူးလားချောင်းမှဖို့လိုအပ်တယ်မာယာတာထေယကိုယ်မှမရှိတဲ့ဂုဏ်တွေကိုအရှိလုပ်ပြီးတော့လူထင်ကြည့်အောင်မလုပ်ရဘူးကိုယ့်ရဲ့အပြစ်တွေကိုလည်းပဲမသိအောင်ဖုံးကွယ်မထားရဘူးစိတ်နေစိတ်ထားအကုန်လုံးဖြောင့်မရတယ်အဲ့ဒါတရားအားထုတ်တဲ့ပုဂ္ဂိုလ်ဘာလုပ်တဲ့ပုဂ္ဂိုလ်လဲ မိမိရဲ့ကမ္မထမ်းဆရာပုံမှန်လေးစိတ်ထားဖြောင့်မတ်ဖို့မလိုဘူးလားမိမိနဲ့အတူနေအာထုတ်ဖို့အာထုတ်ဖက်ဖြစ်တဲ့ပုဂ္ဂိုလ်တွေပုံမှန်ရောစိတ်ထားဖြောင့်မတ်ဖို့မလိုဘူးလားဒီလိုမဟုတ်ဘဲနဲ့တခါလေကိုယ့်ကိုအထင်ကြီးစေခြင်းသာတို့ကိုယ်မှမရှိတဲ့ဂုဏ်တွေကိုအရှိလုပ်ပြီးတော့အဲ့ဒီမှာပြောဆိုနေတာတို့ဝါကြွားနေတာတို့မိမိရဲ့အပြစ်တွေမကောင်းမှုတွေပြုထားတဲ့အပြစ်တွေကိုတော့ဖုံးကွယ်နေတာတို့ အဲ့ဒီလိုဆိုရင်ဒီပုဂ္ဂိုလ်စိတ်ထားဖြောင့်မတ်တာလားကောက်ွယ်တာလားဒီအဲ့ဒီတရားအားထုတ်တဲ့ပုဂ္ဂိုလ်မေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ဟာအဲ့လိုစိတ်နေစိတ်ထားတွေရောအကုန်လုံးဖြောင့်မတ်ဖို့မလိုအပ်ဘူးလားကာယကံလည်းဖြောင်းရမယ်ဝစီကံလည်းဖြောင်းရမယ်မနောကံရောပါတယ်လေဖြောင်းရမယ်ကာယကံမိမိကိုယ်မူရာတွေလည်းမကောင်းမှုတွေမပြုရအောင်ဖြောင်းရမယ် ဝစီကံလည်းဖြောင့်မတ်ရမယ်မနောကံလည်းပဲယောဂီပုဂ္ဂိုလ်ဘာလို့ရမှာလဲအေးဖြောင့်မတ်ရမယ်ခောက်ခွေမနေရဒါကြောင့်မို့ဒီမှာရှင်းလုံးဝယ်လေးတွေကိုအဲ့ဒီမှာစီထားအင်းငင်းရမှာနိဗ္ဗာန်ရွှေပြည်ရည်တန်စိတ်ထားကြိုးစားရမည်ကြိုးစားမယ်ဆိုတာစောစောကပြောတယ်သီလအကျင့်သမာဓိအကျင့်ပညာအကျင့်နေနိဗ္ဗာန်ကိုတကယ်လိုလားရင်ကြိုးစားရမယ်ကိုယ်နှုတ်နှစ်ပါးဖြောင့်ထားတည်ကြည်ကိုယ်လည်းကိုယ်ရောနှုတ်ရောဖြောင့်ရမယ် စိတ်ကိုလည်းအမြဲဖြောင်းရမည်ဥစုဇံသူဟုစုဇံကဲ့ဒါလေးဆိုဟိငိယာမံနိဗ္ဗာန်ရွှေပြည်ရည်တန်စိတ်ထားကြိုးစားရမည်ကိုယ်နှုံနှစ်ပါးဖြောင်းထားတည်ကြည် စိတ်ကိုလည်းအမြဲဖြောင်းရမည်သိငိမ့်ရမှန်နိဗ္ဗာန်ရွှေပြည်ရည်တန်စိတ်ထားကြိုးစားရမည်ကိုယ်နှုံနှစ်ပါးဖြောင်းထားတည်ကြည် စိတ်ကိုလည်းအမြဲဖြောင်းရမည်ဒါယောဂီပုဂ္ဂိုလ်များဒီမေတ္တာဘာဝနာမပွားများခင်ကျွတ်တင်ပြီးတော့နံပါတ်1ပြည့်စုံရမှာဘာဝနာတရားတွေဝိပဿနာဘာဝနာတရားတွေမပွားများခင် ပြည့်စုံရနံပါတ်1ကသက္ကောသသီလအကျင့်တမာရီအကျင့်ပညာအကျင့်တွေကိုတကယ်ကိုကိုယ်နဲ့အသက်ကိုမငဲကွဲဖဲကြိုးစားအားထုတ်နိုင်တဲ့စွမ်းရည် မပြည့်စုံပါဘူးလားနံပါတ်2ကိုယ်ရောစိတ်ရောဖြောင့်မတ်မှုမရှိရဘူးလားသူဟုစုစနံပါတ်3စိတ်ရောမဖြောင့်မတ်ရဘူးလားအလုံးဖြောင့်မတ်ရမယ်နောက်တကနံပါတ်4ကသူဝစောစပညာရှိသူတော်ကောင်းတို့ကဆိုဆုံးမသည် ရှိသော နာယူလွဲတဲ့ပုဂ္ဂိုလ်သည်လေအတ္တဖြစ်ရ၏မိမိပေါ်မှာပညာရှိသူတော်ကောင်းတွေက ဆုံးမလာလို့ရှိရင်အဲ့ဒီဆုံးမတဲ့စကားကိုနာယူလွယ်ရမယ်တဲ့နာယူလွယ်ရဆုံးမတဲ့စကားကိုနာယူဖို့ခက်ခဲနေတဲ့ပုဂ္ဂိုလ်ဆိုရင်တရားရနိုင်ပါမလားရနိုင်ဘူးဆရာသမားကဒီလိုနေရမယ်ဒီလိုတန်းရမယ်ဒီလိုရှုရမယ်ဒီလိုပွားရမယ်ဒီလိုကျင်ပွားရမယ် ဒီညာမတည်ရှုမယ်ဆိုရင်လည်းပဲဒီလိုဒီလိုရှုရမယ်မျက်စိကိုလည်းစက်ကုံတွေချထားရမယ်လက်ကလေးကိုလည်းပန်းရမယ်မိမိရှုမရမယ်အာယုံစီကိုစိတ်ကိုရှေ့ရှုညွတ်စေပြီးတော့မိမိဒီလိုကြွတဲ့ခိုင်လေးမှာဒီလိုရှုရမယ်လမ်းတဲ့ခိုင်မှာဒီလိုရှုရမယ်ချတဲ့ခိုင်မှာဒီလိုရှုမှရမယ်လို့ဆရာသမားဆုံးမထားတယ်အဲ့ဒီဆရာသမားရဲ့အဲ့ဒီဆုံးမကိုနာယူပြီးတော့လိုက်နာကျင့်သုံးလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တရားကြီးမြန်မြန်မတွေ့နိုင်ဘူးလား ဒီလိုမဟုတ်ပဲနဲ့မိမိကအိုးငါဟိုတော့ငါငငယ်တော့ငါဓမ္မမဟုတ်ဘယ်မှာတရားနာတော့ငါဘယ်မှာတရားဟောတဲ့ဆရာတော်ကဘယ်လိုအားထုတ်ရမလဲပြောတယ်ဟာဒီလိုတော့ဟုတ်မှာမဟုတ်ပါဘူးဆိုပြီးတော့ဒီလိုဆုံးမတဲ့စကားမနာယူပဲနဲ့အဲ့ဒီပုဂ္ဂိုလ်ကိုယ့်ဟာကိုယ်ပဲကိုလုံးနေကြအတိုင်းလုံးမယ်ဆိုပြီးလို့ရင်တရားရပါမလားမရဘူးလေအဆိုဆုံးမတဲ့စကားဆိုတာ ဆရာသမားဆုံးမစကားကိုပဲအဲ့ဒီမှာနာယူဖို့အမြဲတမ်းစောင့်နေရတယ်ဘုန်းကြီးတို့မြတ်စွာဘုရားရဲ့မှားတော်ဖြစ်တဲ့ရှင်ရာဟုလာအဲ့ဒီရှင်ရာဟုလာဟာမနဲ့မိုးလင်းပြီဆိုရင်တဲကိုလက်နဲ့တဆုပ်ဆုပ်ပြီးတော့ဆရာသမားများရဲ့အဆုံးအမကိုဒီတဲစုနဲ့အမျှနာယူပါရစေ။ကဲအဆုံးအမကိုနာယူကျင်တာလားမနာယူကျင်တာလား။ တဲစုနဲ့အမျှဆိုတော့နည်းနည်းလေးလားအများကြီးလားအများကြီးကိုနာယူခြင်းအခုဘုန်းကြီးတို့ယောဂီများကတစ်ချိန်ကနှစ်ချိန်နှစ်ချိန်က သုံးချိန်တတိပေးလိုက်ရင်ဒီဘုန်းကြီးကငါအကြီးတဲ့အပြစ်ရှာနေဘု து အပြစ်ရှာတာတော့ငါအကြီးတဲ့အပြစ်ရှာနေတာသူများတော့မပြောဘူးငါတော့ပြောတာဟိုမှာတခြားလူတွေလည်းစကားပြောတာအခုငါကြပြောတယ်ဟုတ်တာပေါ့တခြားလူတွေစကားပြောတာဒီဘုန်းကြီးမြင်မှမမြင်ဘူး ကိုယ်စကားပြောတာမြင်ပြီဆိုတော့ကိုယ့်ကိုယ်ပဲပြောရတာပေါ့ကိုယ်ကလည်းပဲတခြားပုဂ္ဂိုလ်တွေလိုမှပုံရှုပ်ွယ်ရှုပ်မပြောတာပဲဒီဘုန်းကြီးရှိလာပြောတော့ပြောတော့တာပေါ့အဲ့ဒါကိုယ်ကလည်းမရှောင်ဘူးမရှောင်မဲနဲ့ငါကြီးတဲ့ပြောတယ်ဆိုတော့ဘယ်လိုဖြစ်တော့မလဲအဲ့တော့အဆုံးမနာယူခြင်းတဲ့ပုဂ္ဂိုလ်ဆိုတာကဆရာသမားကကိုယ်အဆင်မပြေလို့ကိုယ်နေတာကိုယ်ပြောတာ ကိုယ်လုပ်တာမသိတော့လို့ပြောရင်အဲ့ဒီဆုံးမတဲ့စကားကို တတွင်မတိန်နာယူမယ်ဆိုတဲ့စိတ်လေးရှိအဲဒီလိုနာယူဖို့လွယ်ကူပြီဆိုရင်လည်းပဲအဲဒီပုဂ္ဂိုလ်တရားတွေမြန်မြန်မရဘူးလားမြတ်စွာဘုရားလက်ထက်ကပုထိလမထေကြီးလေဘိဓကသုံးပုံကိုထုံးလုံးမှုရေလိုနှောက်တမ်းမြောက်ပြီးတော့သူ့ရဲ့တပည့်တော်ဝကယဟန်ပရိသတ်900ကို စာပေပို့ချပြီးတော့ပေးနေတဲ့မထေရကြီးပဲ ရိယတိတာဝန်ကိုကြည်ယူပြွန်ပြွန်ထမ်းဆောင်နေတဲ့မထေရကြီးစာပေကျမ်းကအင်မတန်နှံ့ဆက်ပြည့်စုံတဲ့မထေရကြီးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတွေ့တဲ့တွေ့တဲ့အခါဘုရားရှင်တန်သွားပြီးတော့ဥချတဲ့အခါဝတ်ပြုတဲ့အခါမျိုးမှာမြတ်စွာဘုရားကဒုဿပုထိလာလို့ဒီလိုခေါ်တယ်ဒုဿဆိုတာပါဠိလိုမြန်မာလိုဆိုတော့အချီနှီးပေါ့အချီနှီးဆိုတော့လကားပေါ့အလကားပုထိလာကြီး ဆိုလိုရင်းကတော့ခက်ကြမ်းကြမ်းပြောရင်တော့အလကားကောင်းကြီးဒီလိုပြောလိုက်တာအဲလိုဆိုတော့တစ်ချိန်ကနှစ်ချိန်နှစ်ချိန်ကသုံးချိန်လောက်ဘုရားရှင်ကိုရောမြတ်ကြီးမိတ်ရှိတော့ပုတိလာစဉ်းစားတယ်ငါတရားအလုပ်အာမထုတ်လို့သာငါ့ကိုမြတ်စွာဘုရားကတုတ်ဆလို့ခေါ်နေခြင်းဖြစ်တယ်ငါတရားအထုတ်မှပဲဆိုပြီးတော့အဲ့ဒီမှာမိမိရဲ့တပည့်ပရိသတ်တွေကိုမိမိနေ့စဉ်စာပေပူချနေကြအတိုင်း ဇာလုံးပို့ချပြီးတဲ့အခါမှာနောက်ဆုံးစာပေပို့ချပြီးတဲ့အခါအဲ့ဒီစာတင်သားစံလိုက်တန်ဃာတွေရှေ့ကနေမိမိရှေ့ကနေထားပြီးကျောင်းထဲကထွက်သွားတဲ့အချိန်မိမိလည်းပဲသူတို့နဲ့အတူနောက်ကတပိတ်တလုံးသင်္ကန်းသုံးတယ်ကိုတခါလဲလွယ်ပြီးတော့အဲ့ဒီမှာကျောင်းကနေ ထွက်သွားတော့လားဘယ်တပိကိုမှအတိမပေးခဲ့ဘူးဘယ်ပုဂ္ဂိုလ်ကိုမှလည်းပဲအတိမပေးခဲ့ဘူး အဲ့ဒီမှာကျောင်းတိုက်ကထွက်သွားပြီးတော့တွန်းရကျောင်းတစ်ကျောင်းမှသွားပြီးတော့အဲ့ဒီမှာမထေရထံသွားပြီးတော့တပည့်တော်ကိုတရားပေးပါသွားတောင်းတာအဲ့ဒီမှာမထေရကြီးကအဲ့ဒီနေရာမှာတွန်းရကျောင်းမှာသတင်းသုံးနေကြတဲ့ယဟန်တော်အားလုံးဟာယဟန်တာမထေရမြတ်ကြီးကြီးတယ်ပဲကိလေသာကင်းတော်မူတဲ့ယဟန်တာနောက်ဆုံးဗာမဏိငယ်လေးယဟန်တော်ဒီကိုဝေယဝဆပြုနေတဲ့သာမဏိငယ်လေးရှိတယ်အဲ့ဒီသာမဏိငယ်လေးကိုယ်တိုင်လေးယဟန်တာပဲ ဒါနဲ့ဒီပုထိလမထေကြီးဟာစပေရမှာအင်မတန်တက်ကြွတော့စပေမန်နေရှိဒီစံမန်နေရှိနေလို့ရှိရင်သူတရားတွေမတိုးတက်ဖြစ်နေလိမ့်မယ်ငါသိပြီးငါတတ်ပြီးလို့စိတ်ကထင်ပြီးတော့ညွှန်ကြားတဲ့အတိုင်းမလိုက်နိုင်ရင်သူတရားတွေကြာလိမ့်ဒါကြောင့်သူမန်နေကြအောင်လုံးမပဲဆိုပြီးတော့အဲ့ဒီမှာတန်ခါမထေကြီးကဒုတိယမထေတန်ညွှန်လိုက်တယ်ဒုတိယမထေကတတိယမထေအဲ့ဒီလိုအဆင့်ဆင့်တရားပေးဖို့ညွှန်လိုက်တာနောက်ဆုံး ဟိုးကိုရင်တန်မလီငယ်လေးသင်္ကန်းချုပ်နေတဲ့ကိုရင်တန်မလီငယ်လေးစီရောက်ပါအဲဒီကိုရင်တန်မလီငယ်လေးစီရောက်သွားတော့ဒီပုထိလမထေကြီးနော်တပည့်တိတ်တ900ကိုစာပေပို့ချနေတဲ့မထေကြီးဟာရိုးရိုးသေးသေးပဲအဲဒီမှာတန်မလီငယ်လေးထံသွားလက်အုပ်လေးချီပြီးတော့အဲဒီမှာငါရှင်တန်သူတော်ကောင်းတန်မလီငါ့ကိုတရားပေးပါအဲ့ဒီမှာကိုရင်သာမဏေလေးကလည်းအကြီးမသင်္ကန်းလေးချုပ်နေရင်ကနေပြီးတော့အဲ့ဒီမှာဘေးလေးကိုသာချပြီးရှင်ဗျာလက်ဦးလေးချီပြီးဒီလိုမလုပ်ပါနဲ့ဗျာ။ တပည့်တော်ဟာအရှင်ဘုရားရဲ့ကြောင်းတိုက်ထဲမှာအရှင်ဘုရားရဲ့ဝေယဝဆပြောရရင်ကတော့ဝေယဝဆတပိတ်ဆေးကြောပြီးတော့ထွေးကန်ဆေးကြောပေးနေရတဲ့တပည့်ငယ်လေးရဲ့အနေထားရှိပါတယ်ဗျာအရှင်ဘုရားမြန်လည်းပဲပြည့်ရတည်သဗ္ဗေရိအလိုကျွမ်းကျင်နေပြီဖြစ်တဲ့အတွက်ကြောင့်မို့ရှင်ဘုရားများနဲ့ကိုယ်တိုင်အားထုတ်မယ်ဆိုရင်အားထုတ်လို့ရပါတယ်လျှောက်တဲ့အခါအရှင်တာမဏေတဲ့ဆရာမပြပါတယ်လေနီးမကြဘူးတဲ့ဆရာလိုတယ် ဘာမဆိုဆရာလိုတယ်။အဲဒါကြောင့်မို့ဆရာမပြတ်နေမကြဘူးဒါကြောင့်ငါ့ကိုရတရားပေးပါလို့တောင်းတယ်။တာမလီငယ်လေးကလည်းဆင်ញင်ကြည့်လိုက်တော့နောက်ပြောင်းเสียရမရှိတော့သူအငယ်ဆုံးဖြစ်ရှင်းရှင်းကယဟန္တာမထေရမြတ်ကြီးတွေဆရာဆရာတွေကလည်းပဲသူ့ထံကိုရောက်အောင်မို့လည်းပဲအချင်းချင်းကနေပြီးတော့တခါနဲ့မအားသေးတာနဲ့ပဲအဲ့ဒီမှာအဆင့်ဆင့်လွှဲလိုက်တာသူ့ထံရောက်သူလွှဲเสียရမရှိတော့ဘူးဆိုတော့ရှင်ဗျာတဲ့ တရားအားထုတ်တယ်ဆိုတာဟာဆိုဆုံးမတဲ့စကားနာယူလွယ်မှ ဖြစ်မယ်ဗျာတဲ့သူဝဆံဆိုဆုံးမှလွယ်ကူရမယ်တဲ့သူဝဆောဆံငါရှင်နဲ့ငါရှင် ပြောတဲ့စကားကိုနှခွန်းမပြောရပါဘူးတဲ့တခွန်းနဲ့လိုက်နာပါမယ်တဲ့ဘုန်းကြီးတို့ယောဂီများလိုက်နာတဲ့ပုဂ္ဂိုလ်ဆိုတာနှခွန်းပြောစရာလိုသလားမလိုတခွန်းပဲ ဒီနေ့ပြောလိုက်တဲ့စကား तू တောက်လျှောက်ဘယ်တော့မှမလုပ်တော့အဲ့ဒီမှာဒီစကားမပြောနဲ့တော့ဆိုမပြောတော့ယောဂီတွေနဲ့တခါနဲ့တရားမကြိုးစားတဲ့ပုဂ္ဂိုလ်တွေနဲ့မယောနှောနဲ့ဆိုမယောနှောတော့အဲ့လိုကိုလိုက်နာအဲ့လိုကိုလိုက်နာတဲ့ပုဂ္ဂိုလ်ကြမှာတရားတွေကလည်းတိုးတက်တာအခုလည်းပဲငါရှင်ပြောတဲ့စကားကိုနှစ်ခွန်းမပြောရပါဘူးတစ်ခွန်းနဲ့လိုက်နာပါမယ်ဒီလိုဆိုရင်အရှင်ဘုရား ဟိုမြင်နေရတဲ့ရေကန်ကြီးတဲ့စဉ်းစားမှဆိုပြီးဆင်းခိုင်းတာပဲချက်ချင်းပဲအဲဒီမှာဆင်းခိုင်းတော့ဒီပုထိလမထေကြီးဟာလည်းပဲဒီတိုင်းဆင်းသွားတာသင်္ကန်းတောင်မမပါဘူးအဲဒီမှာပေါင်လေလောက်ရောက်ပြီဆိုမှအရှင်ဘုရားပြန်ကြွခဲ့တော့ပြန်ခေါ်တာပြန်ပြီးသောရကမတက်ဘူးပြန်ပြီးတက်လာရှင်ဘုရားတဲ့ဒီလောက်ဆိုရင်ရှင်ဘုရားပြောဆိုတဲ့စကားကိုနာယူလွယ်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်တရားမြန်မြန်ရနိုင်ပါတယ်တဲ့ အဲတော့တရားအထုတ်တယ်ဆိုတာကတော့အခက်ခဲမရှိပါဘူးဥပမာအားဖြင့်ပြောရရင်အပေါက်6ပေါက်ရှိတဲ့တောင်ပိုကြီးအပေါက်ဘယ်နှပေါက်ရှိအဲဒီမှာအပေါက်6ပေါက်ရှိတဲ့တောင်ပိုကြီးတဲကိုဖွတ်ကြီးတကောင်ဝင်သွားလို့ရှိရင်တဲ့အရှင်ဘုရားဘယ်နှပေါက်ပိတ်ပြီးဘယ်နှပေါက်ဖွင့်ဖမ်းမလဲလို့အဲဒီမှာဖွတ်ဖမ်းနေဥပမာလေးကိုပေးလိုက်တာ ပုဒိနမထေကြီးကငါရှင်တာမဏေတဲ့ငါးပေါက်ကိုပိတ်ထားမယ်တစ်ပေါက်ကိုဖွင့်ပြီးဖမ်းမယ်တရားအားထုတ်တယ်ဆိုတာအဲ့ဒီဖွဖမ်းတဲ့ဥပမာအတိုင်းပါပဲတဲ့ဘုန်းကြီးတို့ဒီမှာခန္ဓာမှာဘုန်းကြီးတို့ကိလေသာဝင်နိုင်တဲ့အပေါက်ဟာ6ပေါက်ရှိပါတယ်မျက်စိပေါက်ကကိလေသာမဝင်ဘူးလားနားပေါက်ကရောမဝင်ဘူးလားနှာခေါင်းပေါက်ကရောမဝင်ဘူးလားလျှာပေါက်ကရောမဝင်ဘူးလားကိုယ်ပေါက်ကရောမဝင်ဘူးလား စိတ်မနှောပေါက်ကရောမဝင်ဘူးလားအပေါက်ဘယ်နှပေါက်ရှိတယ်အဲ့ဒီမှာကိလေသာဝင်နိုင်တဲ့အပေါက်6ပေါက်အဲ့ဒီအပေါက်6ပေါက်ကိုဒီဖွတ်ဖန်းတဲ့ဥမာတိုင်းပဲ9ပေါက်ကိုပိတ်ပါမျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့အဲ့ဒီ9ပေါက်ပိတ်ပြီးစိတ်ဆိုတဲ့မနှောလေးနဲ့စောင့်ပြီးဖမ်းပါဗျာဒါဆိုရင်အရှင်ဘုရားဒါအထုတ်နေပါပဲပြည့်စုံပါမယ်ငါရှင်တာမဏိငါသဘောပေါက်ပြီဆိုပြီးတော့တရားအားထုတ်တာ သုံးရက်အတွင်းနဲ့ကိလေသာအသောကုန်ကံယဟနာဖြစ်တယ်။ဘယ်နှစ်ရက်အတွင်းလဲ။သုံးရက်အတွင်းဆရာသမားညွှန်ကြားတဲ့စကားလိုက်နာလို့လားမလိုက်နာလို့လား။ဒါကြောင့်မို့တရားအားထုတ်တော်မယ်ဆိုရင်ဘယ်ဘာဝနာပဲပွားပွားပွားမယ်ဆိုရင်ဆရာသမားရဲ့ဆိုဆုံးမတဲ့စကားကို နာယူဖို့ခက်ခဲရမှာလားလွယ်ကူရမှာလား။အေးဒါဘုန်းကြီးတို့ တရားအားထုတ်မဲ့ပုဂ္ဂိုလ်တွေရှေ့ပိုင်းကကြိုတင်ပြီးပြည့်စုံထားရမယ်ကျင့်ဝတ်တရားတွေပဲနံပါတ်၄နောက်နံပါတ်5မုဒုစာရိုတင်နှုညံ့သောကိုယ်အမူအရာနှုတ်မူအရာရှိရမယ်တဲ့မိမိတို့ကိုယ်အမူအရာတွေလည်းပဲယုတ်တရားမယ်နှုညံ့ရစိတ်အမူအရာလည်းပဲနှုညံ့ကြော်ပြောင်းရမယ်အဲဒီမှာနှုညံ့ကြော်ပြောင်းမှုရှိရမယ်ကိုယ်အမူအရာနှုတ်မူအရာစိတ်အမူအရာတွေအကုန်လုံးပါ အဲ့တော့အထူးအဖြင့်တော့ဒီတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာအနေထိုင်အပြောဆိုကစပြီးနုညံ့မှုပျော့ပြောင်းမှုမလိုဘူးလားအားလုံးနဲ့လိုက်လျောညီထွေနေတတ်ဖို့မလိုဘူးလားဘယ်နေရာပဲဖြစ်ဖြစ်နော်အားလျောနဲ့လိုက်လျောညီထွေနေတတ်တယ်ဆိုရင်ကိုယ်မူရနှုတ်မူရစိတ်မူရအကုန်လုံးဟာနုညံ့တဲ့ပုဂ္ဂိုလ်မှာလိုက်လျောညီထွေနေတတ်တာ မနှုတ်ညတဲ့ပုဂ္ဂိုလ်ဟာလိုက်လျောညီထွေနေလို့ရရလားအမြဲတမ်းအများနဲ့ဆန့်ကျင်ပဲကြည့်တယ်ပဲငါလုံးကရှေ့ကိုသွားသူကနောက်သွားမှာပဲအဲ့ဒီလိုဆိုရင်ဒီပုဂ္ဂိုလ်ဘလို့မှမဖြစ်တော့ဒါကြောင့်မို့မုဒုစံအဲ့ဒီမှာမိမိရဲ့ကိုယ်မူရာနှုတ်မူရာတွေအားလုံးပေါ့စိတ်မူရာကစပြီးနုညံ့ပျော်ပြောင်းရမင်းနုညံ့ရမင်းနောက်ပြီးတော့အနတ္တိမာနိစာတဲ့ အနတ္တိမာနိစဆိုတာကတော့မာမာနကင်းရမှာဘာကင်းရမှာလဲဒီတရားအထုတ်မဲ့ပုဂ္ဂိုလ်ကမာမာနတွေတက်နေလို့ရှိရင်တရားရပါမလားတရားအထုတ်တယ်ဆိုတာကဒီမာနတွေကို လာပြီးပယ်နေတာကိုကိုကိုတခါနဲ့မာနကိုယ့်ရဲ့ပစ္စည်းဂုဏ်တွေကိုယ့်ရဲ့ယာဓုဂုဏ်တွေကိုယ့်ရဲ့အစင်းဂုဏ်တွေကို ကိုယ့်ရဲ့ပညာဂုဏ်တွေကိုယ့်ရဲ့ဆွေမျိုး အမျိုးဂုဏ်တွေအဲ့ဒီဂုဏ်တွေနဲ့ကိုယ်ကမာနတွေတဲ့အဲ့ဒီမာနတွေအခုတရားအထုတ်တဲ့ခံမှာဒါတွေကင်းရမှာလေအဲ့ဒီကင်းရမဲ့ပုဂ္ဂိုလ်ကဒီမာနတွေတခါလေထိတ်တက်နေပြီဆိုရင်တရားရပါမလားဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခါကာလကမြတ်စွာဘုရားရှင်ရဲ့ဆွေတော်မျိုးတော်ညီတော်နောင်တော်တွေလေမင်းကြီးမင်းသားတွေလေ အဲ့ဒီမှာမြတ်စွာဘုရားထံမှာသူတို့သွားပြီးတော့ယဟန်ပြုကြမယ်ဆိုတော့အဲ့ဒီမှာမင်းကြီးမင်းသားကြီး6ဦးပေါ့ပတ္တိယယင်အနုရုဒ္ဓယင်အာနန္ဒယင်ပကုယကိမိလယင်ဒေဝဒတ္တဒီမင်းသား6ဦးတိုင်ပင်ပြီးတော့မြတ်စွာဘုရားတန်ယဟန်ပြုမယ်ဆိုသွားကြသွားရင်ကနေပြီးတော့စဉ်းစားအဲ့ဒီမှာသူတို့ရဲ့သတ္တာတိသတ္တာတိဖြစ်တဲ့ဥပ္ပန္တိသတ္တာတိ ဥမ္မာနေသတ္တတိကိုတို့ရဲ့မင်းဝန်မင်းသားတွေပေါ့မင်းကြီးမင်းသားတွေရဲ့အဝတ်စားတွေရောကွာကဲမင်းလိုသလိုသုံးတော့မင်းသဘောရှိပဲငါတို့တော့သွားတော့မယ်ဆိုပြီးသူပေးလိုက်တာတို့သတ္တတိဆိုတာတို့ရဲ့မုတ်စိတ်ကျင်းစွဲရိတ်ပေးရတဲ့ပုဂ္ဂိုလ်ပေါ့တို့ရဲ့အစီကံကြွန်ပေါ့အဲ့ဒီမှာသတ္တတိဖြစ်တဲ့ဥပ္ပန္တိကိုအဲ့ဒီမှာအကုန်လုံးပေးလိုက်ပေးလိုက်ပြီးတော့ဥပ္ပန္တိသတ္တတိကအာဟန်ကြတာပဲငါတော့ဒီပစ္စည်းတွေရစဉ်းစားတယ်စဉ်းစားပြီးလာရင်လာရင်နဲ့စဉ်းစားတယ် ဒီမင်းဝန်မင်းသားတွေမင်းကြီးမင်းသားတွေရဲ့အဝတ်စားတွေငါယူသွားရင်နန်းတော်ပြန်ရောက်ရင်ငါ့ကိုမေးကြစစ်ကြတော့ဘယ်မလဲမင်းသားတွေဆိုမင်းသားတွေတတ်ပြီးမင်းဒီပစ္စည်းတွေယူလာတယ်ဆိုငါမင်းဖြစ်မင်းတာသိတော့မှာပဲမဖြစ်ဘူးငါတော့ပြန်မပဲဆိုပြီးတော့အဲ့ဒီမှာတခါနဲ့အဲ့ဒီပစ္စည်းတွေချပြီးတော့ဘုရားကြောင့်လိုက်သွားသူလည်းပဲယဟန်ပြုတ်မယ်ဆိုပြီးလိုက်တော့အဲ့ဒီလိုက်သွားတဲ့အခါကျတော့မှဟိုရောက်တော့ မင်းသားတွေစဉ်းစားနေသူတို့တာကိဝင်မင်းသားများအင်မတန်မာမာနကြီးကြတဲ့ပုဂ္ဂိုလ်ကြီးဘလို့မာနကြီးလဲဆိုရင်ဘယ်အမျိုးနဲ့မှအမျိုးမဆက်ဘူးအမျိုးမဆက်ဘူးဒီတာကိဝင်မင်းမျိုးတဲ့ဒီအမျိုးအနွယ်ထဲမှာပဲပြန်ပြီးတော့စုလျန်ရပ်ပတ်လက်ထထိန်ညာအခြားအမျိုးနဲ့မရောနှောအဲ့ဒီလိုကိုနေတာမမနာကသူတို့အမျိုးကိုဘယ်မျိုးနဲ့မှမဆက်ဘူးမရောစေဘူးအဲ့လောက်မန္နာကြီးတာဆိုတော့ ကဲငါတို့ဒီတိုင်းတော့မဖြစ်ဘူးမှန်ကြအောင်ငါတို့ရဲ့အခိုင်းအစေဖြစ်တဲ့ကျွန်းဥပ္ပန္တိသတ္တာတိကိုအရင်ယဟန်ပြုခိုင်းမယ်ဘုန်းကြီးတို့ယဟန်တော်များမှာဘလောက်ပဲအသက်ကြီးကြီးဘလောက်ပဲဂုံဝါကြီးကြီးအဲ့ဒီပုဂ္ဂိုလ်ဟာယဟန်သိမ့်ပေါ်မှာယဟန်ဖြစ်တဲ့အချိန်ကဒီမှာပထမသူကရှေ့ကနေပြီး10မိနစ်လောက်စောပြီးတော့ယဟန်ဖြစ်တယ်ဆိုရင် ဒီပုဂ္ဂိုလ်ကအသက်ကြီးဘလောက်ကြီးကြီး10မိနစ်နောက်ကြတယ်ဆိုရင်ဟိုပုဂ္ဂိုလ်တဲ့ယဟန်ဘုံကမှငယ်သလားကြီးသလားငယ်သွားတယ်ငယ်တဲ့ငယ်သွားတယ်အဲ့ဒီမှာကြီးတဲ့ပုဂ္ဂိုလ်ကိုအယုသိပေးရတယ်ရှေ့ကအရင်ယဟန်ဖြစ်တဲ့ပုဂ္ဂိုလ်အယုသိပေးရတယ်ဒါယဟန်တော်တို့ရဲ့စီမင်းဥပဒေပဲဘုန်းကြီးတို့ဒါကြောင့်မို့ဟိုမှာအချို့ချို့ပုဂ္ဂိုလ်ကြီးကြီးမှယဟန်ဖြစ်ယဟန်တော်ဖြစ်ပါရဲ့ဒါပေမဲ့သူ့ရဲ့အနေအထားကလည်းပဲ ခန့်ခန့်ညာညာသင်္ကန်းလည်းတည်တည်တတ်တဝိယုံတက်ဝိယုံတက်တဲ့အခါကျတော့သူ့ကိုဘေးကမြင်ရတွေ့ရတဲ့ပုဂ္ဂိုလ်တွေကဆရာတော်ကြီးမှတ်ပြီးဆရာတော်ကြီးဖျားဆရာတော်ကြီးဖျားသူကလည်းမိမ့်မိတ်ကြီးထိုင်နေဟန်လို့ဆရာတော်ကြီးဖျားဆိုတော့သူကလည်းသဘောတွေကြားဒါပေမဲ့လို့ယဟန်ငယ်လေးတွေကိုယ့်ရဲ့ငယ်တဲ့ယဟန်ငယ်လေးတွေကိုယ့်ရဲ့ကြီးတဲ့ယဟန်ငယ်လေးတွေယဟန်လေးတွေကလာရောကိုယ့်ရင်ယဟန်ဖြစ်တာတွေဆိုတော့ तू ဒီလိုမိမ့်မိတ်ကြီးနေလို့ဖြစ်ပါမလား မဖြစ်တော့ဘူးယဟန်တော်တွေလာတဲ့အခါကျသူကနေရာဖယ်ပေးရတဖြည်းဖြည်းရွှေ့ပေးရရွှေ့ပေးရတဲ့အခါကျတော့မှမသိသေးတဲ့ပုဂ္ဂိုလ်ကဟာအရှင်ဘုရားဘယ်လိုတော့အရှင်ဘုရားကြီးတယ်မဟုတ်လားဟိုမှာဦးစင်းငယ်လေးတွေကဟိုမှာရှိရဝါတယ်ဗျာဝါမရှင်းတတ်ဝါတယ်ဗျာဝါတယ်ယဟန်ဆိုတာကမိမိတဲ့အရင်ယဟန်ဖြစ်တဲ့ပုဂ္ဂိုလ်ကိုအယုတ်သိမပြုတ်ရဘူးလားဒါကြောင့်ဟောဒီမှာ ဥပ္ပန္တိသတ္တတေဖြစ်တဲ့မိမိတို့ရဲ့အခိုင်းအစေဖြစ်တဲ့ပုဂ္ဂိုလ်ကိုသူတို့အရင်ဆုံးယဟန်ပြုခိုင်းတယ်။သူတို့မန်ကိုသူတို့ဘာသူတို့နှိမ်တာ။ကိုယ့်ရဲ့မန်ကိုကိုယ့်ဟာကိုယ်ဘာလုပ်တာလဲ။နှိမ်ပေးထားတာကိုယ့်ဟာကိုယ်ပယ်ထားတာ။အဲဒီမှာသူတို့ရဲ့အရင်ယဟန်ဖြစ်တဲ့အတွက်ကြောင့်ဥပ္ပန္တိသတ္တတေဟာသူတို့ရဲ့ယဟန်ဝါကြီးတယ်ကြီးတဲ့အတွက်ကြောင့်စီနီယာအနေအချင်းသူကကြီးနေတဲ့အတွက်ကြောင့်အယိုသေးမပေးရဘူးလား။ အေးအဲ့ဒီလိုအယုသေးပေးရအောင်မို့ဥပါလိသတ္တာတိကို အရင်ယဟန်ပြုစီပြီးသူတို့ကနောက်မှယဟန်ပြုတာမင်းမင်းသားတွေကအဲ့ဒီမှာဥပါလိသတ္တာတိကိုအယုသေးပြုကြတာဒါမိမိရဲ့မာမာနာတွေကိုနှိမ်ချထားတာဘာလို့ထားတာလဲအေးတရားအထုတ်တော်မယ်သာသနာတော်ဝင်ပြီးယဟန်ပြုတော်မယ်သို့မဟုတ်တရားတွေအထုတ်တော်မယ်ဘုန်းကြီးတို့ယောဂီများလည်းပဲငါတို့အိမ်ကအိမ်မှုကိစ္စတွေအလုံးစွန့်ပြစ်ပြီးတော့ရိတ်တာဝင်တရားအထုတ်တော်မယ်ဆိုရင် အဲ့ဒီရှိခဲ့တဲ့ဂုံတွေတဒတ်တွေအားလုံးမမနာတွေဘာလုပ်ခဲ့ရမလဲထားခဲ့ရမယ်အကြောင်းလေးကိုမယူခဲ့နဲ့ထားခဲ့ရမယ်ဒီရောက်ရင်သူလည်းယောဂီပဲကိုလည်းပါလေလေယောဂီပဲကိုကဘာမို့ဆိုတဲ့ဟာကိုလုံးဝစိတ်ထဲမှာမထားရအောင်အကောင်ကြီးရဲ့အကောင်လေးရဲ့လုံနေကြတယ်ဒီရောက်ပြီဆိုရင်အားလုံးဟာယောဂီပဲ အဲ့ဒီယောဂီစိတ်မွေးပြီးတော့ယောဂီလိုပဲနေမယ်ယောဂီလိုပဲသွားမယ်ယောဂီလိုပဲစားမယ်ဒီယောဂီအကျင့်အတိုင်းလိုက်နာပြီးကျင့်သုံးရင်တရားမြန်မြန်မရဘူးလားဒါကြောင့်မြတ်စွာဘုရားကတရား အားထုတ်မဲ့ပုဂ္ဂိုလ်ကိုနံပါတ်6အနတ္တိမာနိသမာမာနာကင်ရမယ်ဘာကင်ရမှာလဲငမာနာကင်ရမယ်နောက်တခါနံပါတ်9တန်တုတ်တကောဇာတဲ့မိမိမှာရှိသမျှနဲ့ ရောင်ရဲရမယ်။ဘာနဲ့ရောင်ရဲရမလဲ။အေးရှိသမျှလေးနဲ့တရားရိပ်တာလာရိပ်တာကဟာဒီမစားနိုင်ပါဘူးဆိုပြီးတော့အိမ်ကနေပြီးတော့ခြံကြီးခြံငယ်ဟိုဓမ္မမဟုတ်အိမ်ကနေပြီးနေစဉ်ပူခိုင်းအဲ့ဒီလိုသေးတာလောက်ကင်စားတော့နေပါမှမယောင်ရဲနိုင်ဘူးတရားလေးစားတော့လည်းမယောင်ရဲဟိုဟာစားခြင်းဟိုဟာစားတော့လည်းမယောင်ရဲ တရားနဲ့မှဆိုရင်အဲ့ဒီပုဂ္ဂိုလ်တရားရပါဦးမလား။ရေးတရားအားထုတ်ပြီဆိုရင် အားထုတ်တဲ့ပုဂ္ဂိုလ်ဟာဘာပဲဖြစ်ဖြစ်ရှိတာနဲ့စားစရာဆိုရင်လည်းရှိတာလေးနဲ့မယောင်ရဲရဘူးလား။ဝတ်စရာဆိုရင်လည်းပဲရှိမှပန်းလာတာလေးနဲ့ယောဂီအင်ကြီးယောဂီလုံကြီးလေးနဲ့မယောင်ရဲရဘူးလား။ရောင်ရဲရမှာနေစရာဆိုရင်လည်းပဲကိုယ်အိမ်လိုမဟုတ်ဘူးဒီမှာ။ တင့်တော်တဲ့နေရာခံလေးတင့်တော်တဲ့ကတင်လေးပေါ်မှာတင့်တော်တဲ့အခင်းလေးခင်းပြီးတော့တခါလေဒါလေးနဲ့ရောင်ရဲရအဲဒီလိုအသုံးဆောင်စေဝါပစ္စည်းကစပြီးတော့ဒီတိုင်းပဲခွန်ကြီးတို့ယဟန်တော်များဆိုရင်မြတ်စွာဘုရားကယဟန်ဖြစ်တဲ့အချိန်ဖြစ်ပြီးတာနဲ့တပြိုင်နက်တည်းအဲ့ဒီဩဝါဒပေးတာယဟန်တော်များမှာဩဝါဒတခါလေးပေးရတာသိမ်မောကမဆင်းခင်မိမိမှာဆွမ်းဆိုရင်လည်းပဲရသမျှနဲ့ ရှောင်ရဲတင်းနေရမယ်တလုံးမြင်းကောင်းနဲ့ယဉ်နှိတပိတ်ပိုက်ပြီးစွမ်းခံစားရမယ်စွမ်းခံစားတဲ့အခါမှာတရားဒဂမများတွေလှူဒန်းနဲ့ကိုကအပူလေးစားခြင်းပေမဲ့အေးလှူရင်လေကိုကဘာကိုပဲဖုံးပေးရမယ်အေးအေးပဲဖုံးပေးရကိုကအေးလေးပဲဖုံးပေးခြင်းနဲ့ဆိုပေမဲ့ဟိုကအပူရေးလောင်းလှူရင်လေကိုကဘာပဲဖုံးပေးရမယ်အေးဒါပဲ ကိုကအချိုလေးဖုံးပေးခြင်းလေဟိုကအချင်းလောင်းလေအချင်းနဲ့ပဲစားပြီးဖုံးပေးပြီတော့ဟိုကအချင်းလေးဖုံးပေးခြင်းလေဟိုကအငံအစက်တွေလောင်းလေအငံစက်နဲ့ဖုံးပေးပြီတော့ရသမျှနဲ့ပါလို့ရမှာအေးရောင်ရဲရမှာစားပွဲစီသင်္ကန်းဆိုရင်လေတဲ့မြတ်စွာဘုရားခွင့်ပြုထားတာကပတုကုလစီဝရဒါပဲလူတွေမသုံးဆောင်တော့လို့စွန့်ပစ်ထားတဲ့အဝတ်ကလေးတွေကောက်ယူပြီးချုပ်ဆက်ဆိုဝတ် ဒါကိုပဲချုပ်ဆဆိုဖို့တယ်နောက်တရားဓမ္မအများလှူဒန်းပြီဆိုရင်လည်းပဲလှူဒန်းတဲ့သင်္ကန်းမိမိရဲ့ဘုံကံအလျောက်ရလာလို့ရှိရင်လည်းပဲအဲ့ဒီတရားဓမ္မများလှူဒန်းတဲ့သင်္ကန်းကိုဝေါ်တယ်ဒီလိုမဟုတ်ရင်မိမိမှာရှိတာလေးနဲ့ဘာလို့ရမလဲရောင်းရရမယ်တဲ့ခုဘုန်းကြီးတို့ရဟန်းတော်များထိတိုင်းဆုံးမလိုက်တာသက်စွာဘုရားကတိမ်မုံကမစင်းသေးဘူးအဲ့ဒီမှာဆုံးမနောက်ပြီးတော့နေစရာဆိုရင်လည်းပဲတဲ့ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာသူကိုယ်တိုင်ပဲလေကျောင်းရလို့လူတန်းမဲ့ပုဂ္ဂိုလ်မရှိတော့တစ်ပင်အောက်မှာပဲခြုံထဲမှာပဲကောက်ရဲပုံထဲမှာဒီလိုနေရတာပဲလှိုင်ကောင်းထဲမှာရဟန်းတော်မြတ်ဒီလိုနေကြလို့ပြောတာဌာနဲ့ပဲဒီလိုနေကြတကယ်လို့မိမိဘုံကံလျောက်ပေါ်ပေါက်လာပြီဆိုရင်ကတော့တစ်ဖက်မိုးတော်ကြောင့်နှစ်ဖက်မိုးတော်ကြောင့်လေးဖက်မိုးတော်ကြောင့်အထွတ်တက်ထားတဲ့ပြတ်တကြောင့်စတဲ့အဲ့လိုကျောင်းတက်ကြီးတွေကောင်းလာကြီးတွေလူတန်းရင်လေးလက်ခံပြီးတော့အလူခံပြီးနေတိုင်းသတင်းသုံးတယ် ဒီလိုမှလူတန်းမဲ့ပုဂ္ဂိုလ်မရှိရင်ရတဲ့နေရာလေးနဲ့ပဲရောင်ရဲပါဆေးပစ္စည်းမြတ်စွာဘုရားခွင့်ပြုထားတာကနွားကျင်ငယ်ကြီးနွားကျင်ငယ်ကြီးနဲ့စိန်ထားတဲ့ဇိပုတိဖန်ကားဒီဒါနဲ့ပဲတင်ပြည့်စုံပါမယ်ဒါနဲ့ပဲမိမိရောင်ရဲတင်နေရဒကာဒကမများကလူတန်းမယ်ဆိုရင်တော့ထောပဆိုတဲ့ဆေးစီဥဆိုတဲ့ဆေးပြားရည်ဆိုတဲ့ဆေးတင်းတဲ့ဆိုတဲ့ဆေးတကားဆိုတဲ့ဆေးအဲ့ဒီဆေးလေးမျိုး၅မျိုးရောစကြိုချက်ထားတဲ့ဇတုမရုပြင်စမရုဆိုတဲ့ဒီဆေးတွေ အဲ့ဒီဆေးတွေကိုလည်းမြတ်စွာဘုရားခွင့်ပြုတယ်တဲ့အဲ့ဒီဆေးတွေကိုလည်းပဲလက်ခံပြီးဖုံးပေးအလှခံပြီးဖုံးပေးနိုင်တယ်ဒီလိုမှလူတန်းမဲ့ပုဂ္ဂိုလ်မရှိရင်မိမိမှာရှိတဲ့ဆေးလေးနဲ့မလုပ်ရမလဲဒီဒီတော့ရောင်ရဲနိုင်တဲ့ပုဂ္ဂိုလ်မှာမချမ်းသာဘူးလားမရောင်ရဲနိုင်ရင်ဒီပုဂ္ဂိုလ်ချမ်းသာပါမလားဒီနေ့ကိုယ့်အကိုပဲပြန်စဉ်းစားကြည့်ပေါ့ဈေးတံမှာကြွေးတာနဲ့မရောင်ရဲနိုင်ရင်အိမ်ကိုမှားရပြီဖုံးဆဲရပြီဘာလာပို့လဲညာလာပို့လဲ ကဲအဲ့ဒါတွေပို့တာတွေကြတယ်ဘယ်တော့လဲဒီခါပြင်ဆင်စားရပြီဆေးရပြီကြောရပြီသိမ်းရပြီဆင်းရပြီဒုက္ခလေရှိရလေးနဲ့ပဲရောင်ရဲတင်းတိမ်နေရင်အဲ့ဒီပုဂ္ဂိုလ်မချမ်းသာဘူးလားဗျာစိတ်ချမ်းသာကိုချမ်းသာနဲ့တရားအားထုတ်ရင်တရားများများမရနိုင်ဘူးလားကဲဒါလေးကိုဘုန်းကြီးတို့ဒီမှာတပိုက်ကလေးဆိုလိုက်ကြအောင်ဆိုသုံးမစကားနာကြားလွယ်သည် နုညံ့ရွှင်ပြုံးနှလုံးကြည်ကြည်မန်ကင်းပါ၍နှိမ်ချနေသည်ကြောင်ရဲ့ချင်းပြည့်တင်စေရမည်သုံးမစကားနာကြလွယ်သည် နုညံရွှင်ပြုံးနှလုံးကြည်ကြည်မန်ကင်းပ၍နှိမ်ချနေသည်ရှောင်ရဲခြင်းပြည့်တင်စေရမည်ဟောဒါဘုန်းကြီးတို့ယောဂီများတရားအားထုတ်တော့မယ်ဆိုရင် မေတ္တာဘာဝနာပဲဖြစ်ဖြစ်ဝိပဿနာဘာဝနာပဲဖြစ်ဖြစ်ဘာဝနာတစ်ခုခုပွားများတော့မယ်ဆိုရင်မပွားများခင်မှာဒီကျင့်ဝတ်တရားတွေမပြည့်စုံရဘူးလားကျွတ်တင်ပြီးတော့ပြည့်စုံရမှာတဲ့နောက်တကသူဘရောဇာတဲ့နံပါတ်၈ကသူဘရောဇာတဲ့မွေးမြူလွယ်ရမယ်ဘာလွယ်ရမှာလဲမွေးမြူလွယ်ရမယ်တချို့ပုဂ္ဂိုလ်ကမွေးမြူရခက်တယ်ဘုန်းကြီးရဟန်းတော်တွေဆိုရင်လည်း တချို့ရဟန်းတော်များကအင်မတန်ခက်ခဲတရားဓမ္မများကလူတန်းတာလေးတွေဆိုရင်ဒါနဲ့မိမိကမယောင်ရဲနိုင်မကျင့်တတ်နိုင်ဟိုဟာမပါဘူးလားဒီဟာမပါဘူးလားတကယ်လည်းဆုံးပွဲဆိုရင်လည်းပဲဟိုကပြည့်စုံအောင်စကတ်ထားပေမဲ့လို့လည်းပဲဒီလဲကိုဆုံးပွဲတဲ့တေချာကြည့်တေချာကြည့်ပြီးတော့မပါတဲ့ဟာပဲပြန်ပြီးတောင်းတ မပါတဲ့ဟာပဲတောင်းတတယ်ဒီထဲမှာပြည့်စုံအောင်ချိုးချင်းငန်ဆက်ထည့်ထားတာဒါမဟုတ်ဘူးမပါတာလေးကိုပဲသွားပြီးတော့ဟိုကျက်သွန်လေးသွားပြီးစိတ်ခဲ့အောင်ဟောခက်ခဲ့ရရင်နော်ဒါအဲ့ဒီပုဂ္ဂိုလ်ကဒီမှာမွေးမြူကခက်တာခေါ်တယ်အင်မတန်ခက်ခဲတဲ့ပုဂ္ဂိုလ်တွေခေါ်တယ်မွေးမြူကခက်ခဲတွန်တကြကြတော့ဗာလေးလွတ်ခဲ့ဦးဒီထဲမှာလည်းပဲသူ့နေရာနဲ့သူအကုန်လုံးပါပြီးသားမဟုတ်သေးဘူး ငရုတ်သီးကိုကျွတ်တွန်ပြူနဲ့မီးကင်ပြီးသွားထောင်းနေအောင်ပါလေတဲ့အကုန်လုံးရှောက်ပြီးခိုင်းနေတာအဲ့ဒါတော်တော်ကိုမွေးမြူရခက်ခဲတဲ့ပုဂ္ဂိုလ်အိမ်မှာဆိုရင်လည်းကြည့်ပေါ့သားသမီးလေးတွေကြည့်ပေါ့အချို့ပုဂ္ဂိုလ်တွေကလေဒါဆိုလည်းမစားခြင်းဘူးဟိုဟာမှဟိုဟာဆိုလည်းမစားခြင်းဘူးတရားမှအမေလို့တဲ့ပုဂ္ဂိုလ်တော့တော်တော်ကိုပင်ပန်းတယ်တော်တော်ကိုပင်ပန်းတယ်ဒါကြောင့်မို့သားသမီးတွေဟာကိုကတော်တော်ကိုကိုကိုကိုပြန်ပြန်သုံးသပ်ကြည့် ကိုဟာအင်မတန်မှကြီးထူတယ်ဆိုရင်ဩငါပေါ်မှာမိဘကျေးဇူးတွေပို့ပြီးသူများတဲ့ပုံများတယ်ဆိုတာကိုကကိုစဉ်းစားကိုကြီးထူတယ်များမိဘကအကုန်လုံးလိုက်လုပ်ပေးနေရမိဘကအကုန်လုံးလိုက်ပြီးတော့ပြည့်စုံပေးနေရအဲ့တော့ဒီကျေးဇူးတွေကပို့ပြီးတော့များနေဒါကြောင့်မို့တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာအချိုလေးနဲ့ကြွေးလေအချိုလေးနဲ့ပဲရောင်ရဲဖို့မလိုအပ်ဘူးလားအချင်းလေးကြွေးလေအချင်းလေးနဲ့ပဲရောင်ရဲဖို့မလိုအပ်ဘူးလား အဲရိတ်တံမှာဆိုရင်အခုဘုန်းကြီးတို့ယောဂီများကိုယ့်ရဲ့ဘုန်းကြီးတို့ရိတ်တံမှာမနဲ့ဆိုရင်လည်းမနဲ့အာယုံနေ့ဆိုရင်လည်းနေ့စွမ်းအဲဒီမှာ ဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေကအားလုံးအဆင်ပြေအောင်ပွားဆောင်ရွက်ပေးနေကြပါတယ်လူတန်းတဲ့ကုသိုလ်ရှင်တွေကလည်းပဲအမျိုးမျိုးဖုံဖုံမိမိတို့ကိုယ်တိုင်တရားကိုအာမထုတ်နိုင်ဘူးအာထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကြိုးစားပြီးအာထုတ်နိုင်အောင်ဆိုပြီးတော့လည်းပဲတကယ့်တရားတရားထက်ထက်တန်တန်နဲ့အာယုံစွမ်းနေနေစွမ်းနေ စက်ကလူရမ်းမှုတွေမပြုတ်ကြဘူးလားအဲ့ဒီခံမှာကိုကဟာငါဒါတွေမစားဘူးဒါမျိုးမှစားတာဟိုဟာမှစားတာဆိုရင်အဲ့လိုပုံကုမျိုးမွေးမြူရတာလွယ်သလားခဲရင်သလားဒီဒါကြောင့်မို့သူဝရောစာတဲ့တရားအလုပ်ဘာဝနာလုပ်အားထုတ်တော့မယ်ဆိုရင်မွေးမြူရလွယ်ကူရဖြစ်လွယ်ကူရမယ်တဲ့အပကိစ္စောစာတဲ့ကိစ္စနေရမယ်တရားအားထုတ်တဲ့ပုဂ္ဂိုလ်ဘာနေရမှာလဲ ကိစ္စနင်းရမယ်အခုဘုန်းကြီးတို့ယောဂီများတရားအထုတ်ဖို့ရောက်လာပြီတပည့်တော်ဘယ်ရဲ့ကြတော့တပည့်တော်ဗာလေးရှိလို့ပြန်ပြရစေဆိုတာဟောကိစ္စတွေကတရားမှအမထုတ်ရသေးဘူးအခွင့်အရေးတွေကအရင်တောင်းကုန်ပြီဒီလိုပုဂ္ဂိုလ်ကကိုယ့်ဟာကိုယ်လည်းပဲပင်စင်လန်းစာထုတ်ရမယ်ဟာတခါနဲ့ပြီးအောင်မထုတ်ခဲ့ဘူးဒီရောက်မှတခါနဲ့ပင်စင်လန်းစာလေးထုတ်မလို့ဟောလုပ်ပြန်ပြီ ဟုတ်တယ်တပည့်တော်ကျမ်းမာရေးအရာဟိုဒီရက်မှာဆရာဝန်ကချိန်ထားလို့ဟိုဘယ်ဆရာဝန်နဲ့ဘဝရင်းနဲ့ညာရင်းနဲ့ဘယ်ပါရဂူကြီးနဲ့ဆိုတာတွေကပါသေးတယ်ပြီးတော့ဗျာတပည့်တော်ကျမ်းမာရေးမကောင်းလို့ဆရာဝန်နဲ့ချိန်ထားလို့ဆိုလည်းပြီးတာပဲမဟုတ်ဘူးဘယ်ပါရဂူကြီးနဲ့ဘာကြီးနဲ့အကုန်လုံးကလှုပ်လိုက်သေးတယ်အဲ့ဒါမျိုးတွေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကြီးဘာပဲဖြစ်ဖြစ်တရားအလုပ်အားထုတ်တော့မယ်ဆိုရင်ကိစ္စဘာလုပ်ရမလဲ ခုတော့လေကိစ္စရှိရင်ဖုံးဆင်းလိုက်ဆိုပြီးတော့အိတ်ထဲကဖုံးကပါလာပြီးပြီဘာမှကိုလုပ်လို့မရတော့ဘာမှဘုန်းကြီးတို့ဒီမှာဘုရားဟောထားတာတွေပြောတာပြောနေရတာပြောပြောပဲရှိတယ်ပြောပြောပဲရှိလိမ့်မယ်ဒါဘုရားဟောထားတာနေပဲကိစ္စလဲရမယ်ဆိုတာတရားအထုတ်မဲ့ပုဂ္ဂိုလ်ဟာတခါလဲအကြောင်းကိစ္စရှိတိုင်းဖုံးဆက်ဖို့တခါလဲမှားတာလားဆိုတော့ဒီဘုန်းကြီးအိတ်ထဲထည့်ထားတာဆိုတော့ တောနေကြဆက်ပြန်ပြီတောနေကြဆက်ပြန်ပြီဒါကြောင့်မို့ဘုန်းကြီးတို့ကိုရိတ်တာထဲမှာဓမ္မယုံထဲမှာဖုံးတွေပိတ်ထားပါစသည်ရိတ်တာတရားခမ်းမထဲမှာဖုံးတွေပိတ်ထားပါဘယ်နေရာဆိုရင်ဖုံးပိတ်ထားပါဆိုတာအဲ့ဒီမှာတောင်းဟောနေဒါတွေလက်ပတ်ပြီးလုပ်တာကိုတယောက်တည်းမဟုတ်ဘူးတရားအားထုတ်တဲ့ပုဂ္ဂိုလ်အများဒီတန်တွေကအနှောက်ယှက်မဖြစ်ဘူးလားဟေးဒါကြောင့်မို့တကယ်တမ်းတရားကိုယ်သာဆောင်းပိတ်လုပ်တော့မယ်ဆိုရင်အဲ့ဒီလက်ကင်ဖုံးလေးတွေ အိတ်ထဲထည့်ကြရမှာလားအိတ်ထားကြရမှာလားထားကြတကယ်လောက်ကြတော့မယ်ဆိုရင်မနေ့ကလူအိမ်ကလာရင်ပေးလိုက်ကြဒီမှာယူမထားနဲ့ဒါပဲရှိတယ်ပေးလိုက်ကြကိုယ်လည်းတည်းယူမထားနဲ့ဒီလိုမဟုတ်ရင်တရားအားထုတ်လို့ဖြောင်းဖြောင်းအားထုတ်လို့မရဘူးလေဒါကြောင့်ကိစ္စနေရမယ်ပန်နေရမှာလေအေးကိစ္စနေရမယ်တဲ့အပကိစ္စောသနောက်တခါနံပါတ်30တန်လဝုကဝုတ်တိတဲ့ ပေါ်ပါသောအသက်မွေးခြင်းရှိရမယ်။ဘာရှိရမှာလဲနည်းပေါ်ပါသောအသက်မွေးခြင်းရှိရမယ်တဲ့ယဟန်တော်များကိုမြတ်စွာဘုရားကတပိတ်တလုံးသင်္ကန်းသုံးတယ်ဒီပရိက္ခရာ၈ပါးအဲ့ဒီပရိက္ခရာ၈ပါးနဲ့ဆိုရင်ဘယ်အရက်ကိုပဲတွားတွားဒီဟာလေးလွယ်တပိတ်ကလေးလွယ်နှစ်ထပ်သင်္ကန်းလေးပခုံးပေါ်တင်ပြီးတော့ကြွားဘယ်နေရာကြွားကြွားလွယ်လွယ်ကူကူကြွားလို့မရဘူးလား ဒီလိုမဟုတ်ဘဲနဲ့တခါလေအိတ်တွေရောပလုံးတွေရောဆိုရင်အဲ့ဒီကိုတော့လိုင်းကသို့မဟုတ်တိုင်စီကားမပါဘဲနဲ့သွားလို့ရပါမလားကဲဒါမပေါ်ပါလားဒီတိုင်းထသွားလို့မရတော့သွားမယ်လို့ကြံလိုက်ရင်ကားလေးလုတ်ပါအောင်ကားခေါ်ပေးပါအောင်ကားငှားပေးပါအောင် ဖြစ်လာအခုဘုန်းကြီးတို့ယောဂီများလည်းဒီတိုင်းပဲလေကိုဟာကိုဒီမှာတရားထုတ်ဖို့လမ်းမယ်ဆိုရင်ရိတ်တာမှာစာရေးပူဇော်လိုသေးလား နေရာထိုင်ရေးပူဇော်လိုသေးလားအဲ့တော့ကိုက10ရက်အားထုတ်မှာပဲအဝတ်စားလေး3ဆောင်လောက်ထည့်ခဲ့3ဆောင်လောက်ထည့်ပြီးတော့အဲ့ဒီမှာချင်းတောင်လေးထည့်ခဲ့အေးရခင်းပါပါလေးထည့်ခဲ့ခေါင်းအုံသေးသေးလေးထည့်အိတ်ကလေးတွေတအိတ်ဆွဲပြီးထွက်လာခဲ့ရင်မရဘူးလားအခုကျတော့အိတ်ကြီးတွေရောအိတ်ငယ်တွေရောဝိုးချင်းတွေရောပလုံးတွေရောတချို့ကအိမ်အောင်စုကြီးပြောင်းလာသလားအောင်မရတခါလေတိုက်စီအပြည့်ပဲကား အင်းတော်စည်းတစ်ခုပြောင်းလာသလားအောင်မရတယ်တရားအထုတ်ဖို့လာတာလေအဲဒီတော့အဲ့လိုဆိုတော့သွားရလာရမှာချက်ချင်းသွားလို့ရပါမလားရသော်ဘုရားကယဟန်တော်များဟာနှင့်များလိုပဲဒီနေရာမှာအန္တရာယ်ရှိတယ်မိမိအတွက်အန္တရာယ်ရှိနေပြီဆိုရင်နှစ်တည်းဟာဒီတော်ဒီနေရာဒီသစ်ပင်ကနေပြီးတော့ဟိုတော်ဟိုနေရာဟိုသစ်ပင်ကိုအတောင်လေးနှစ်ခုခတ်ပြီးပြန်သွားရုံပဲတခြားအိတ်တွေဆွဲစရာလိုသေးလား အဲ့ဒီလိုပဲယဟန်တော်များလည်းပဲမိမိရဲ့တရားအတွက်အနှောက်အယှက်ဖြစ်နေပြီဒီနေရာတော့ဖြင့်ငါတရားအားထုတ်ရတာအဆင်မပြေတော့ဘူးအနှောက်အယှက်တွေဖြစ်နေပြီငါသွားမှပဲဆိုရင်ကဲအိတ်ကြီးတွေနဲ့ပလုံးတွေနဲ့ဆွဲနေရမယ်ဆိုသွားဖို့ကတခါခက်တယ်ကိုယ့်ဟာကိုယ်ဒီမှာတပိတ်တလို့တပိတ်ကလေးလွယ်ပြီးနှစ်ထပ်သင်္ကန်းလေးခြုံပြီးတော့ခါထွက်သွားလွယ်လိုက်တာမှအဲ့ဒီငှက်များလို့ပဲဒါကြောင့်မို့တရားအားထုတ်ဖို့လာပြီဆိုရင် န်းကြီးတို့ပေါ်ပါတဲ့အသက်မွေးမှုရှိဖို့မလိုအပ်ဘူးလားဗျာနောက်တစ်ခါနံပါတ်30တဲ့တန်တိန်တရိယောစာတဲ့ငြိမ်သက်တဲ့အိန္ဒြေရှိရမယ်တရားထုတ်တဲ့ပုဂ္ဂိုလ်ဟာပြူတူပြဲတယ်မလို့ပါဘူးရလုံးတွေကဟိုကြည့်တည်ခြင်းနဲ့ပြူတူပြဲတယ်မနေရဘူးဟိုကြည့်တည်ကြည့်ဟိုဟိုဟာစူးစမ်းတရားစူးစမ်းဟိုဟာသွားပြီးတော့တခါလဲစတ်စုတရားစတ်စုကိုယ့်အကူမနေဘူး ကိုယ့်ဟာကိုယ်မနေဘူးကိုယ့်ဟာကိုယ်တရားအားထုတ်ချိန်လေးမှာသူ့ဟာသူတန်ဝန်ရှိတဲ့ပုဂ္ဂိုလ်တွေဟာအဆောင်တိုင်းအဆောင်တိုင်းမှာတန်ဝန်ကံပုဂ္ဂိုလ်မရှိဘူးလားကိုယ့်ဟာကိုယ်မသိရင်အသာလေးနေလိုက်တန်ဝန်ကံပုဂ္ဂိုလ်ကလာပြီးတော့ပြောလိမ့်မယ်အသိပေးလိမ့်မယ်ဒီလိုမဟုတ်ဘဲနဲ့ဟိုခန်းဝင်ဒီခန်းဝထွက်လျှောက်ပြီးတော့ဆက်စုမနေရဘူးတရားအထုတ်မဲ့ပုဂ္ဂိုလ်ကလည်းဣန္ဒြေရှိရတယ်အခုဒီရောက်နေတဲ့အရင်ရောက်နေတဲ့ပုဂ္ဂိုလ်ကလည်းပဲကိုတရားလေးကိုအထုတ်မဲ့မရှိဘူး ဒီနေ့အစ်စ်တရားရောက်လာတယ်ဒီကမိတ်ဖွဲ့ဖို့ပဲစကားပြောဖို့ပဲသူတို့ရှိရင်အဲ့ဒါကိုတရားကိုအာမထုတ်ဘူးသွားပြီးတော့ပြန်လာဘယ်နဲ့အထုတ်မှာခုနဲ့လည်းမဆိုင်ဘူးအဲ့ဒါဟာပဲသူတို့မှစတ်စုနေတယ်ဒါနဲ့ပဲအချိန်ကြီးကုန်နေတယ်ကိုတရားကိုမလုပ်အလုံးမဖြစ်ဘူးကိုအလုပ်ကိုမလုပ်ဘူးလေဒီမှာသူများအလုပ်တွေပဲလက်လုပ်နေတယ်အပကိစ္စရတယ် သို့တော့ပြောခဲ့ပြီကိစ္စများရမှာလားနည်းရမှာအဲဒါကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ကိုယ့်ရဲ့ကိစ္စလေးတွေမလုပ်မဖြစ်တာလေးတွေလောက်ပဲကိုလုပ်ရတာအခုမဟုတ်ဘူးကိုယ့်အလုပ်တော့ကိုမလုပ်ဘူးဟိုမှာဟိုဟာလေးယူပြရတာနဲ့ဒါလေးလုပ်ပြရတာနဲ့ကိုယ့်အလုပ်ကိုမလုပ်အဲ့ဒီတဲ့ကောသူ့မှာကိစ္စတွေများနေပြီဆိုတဲ့ကောတရားရပါအောင်မလားသောတော်ကလို့အိန္ဒြေမှမရှိဘဲနဲ့အဲ့လိုပဲလှက်ပတ်ပြီးတော့မိတ်ဖွဲစကားပြော ဒီမှာကဣန္ဒြေအကုန်လုံးငြိမ်တဲ့နေရာမှာမျက်စိစကုံတရီလေးအများအားချထားနာခုနာထောင်ဒီနာထောင်ဘသူပါပြောနေပါလိမ့်သွားပြီးတော့လုံမနေနဲ့ဘသူတွေပါလေပြောနေတယ်ဆိုဆို ကိုအမှတ်လေးတွေကိုမှတ်နေရတယ်ကာယိန္ဒြေကိုယ့်အကိုအမှတ်တတိလေးနဲ့နေရအဲ့တော့မျက်စိနာနာလျာကိုစိတ်ဆိုတဲ့ဣန္ဒြေ6ပါးကိုတတိဆိုတဲ့အဆောင်လေးထားပြီးထိန်းထားရင်ဣန္ဒြေမငြိမ့်သက်ဘူးလား ဒီအိန္ဒြေကိုမထိန်နိုင်ရင် မျက်စိဘောက်ကလည်းဟိုကြည့်ဒီကြည့်ဆိုရင်အာယုန်တွေမြင်ပြီးတော့ဒီမှာကိလေသာတွေမဝင်နိုင်ဘူးလားနားဘောက်ကိုမပိတ်ဆိုတဲ့အတွက်တတိလေးနဲ့မထိန်တဲ့အတွက်ကြားစရာရှိတာတွေကြားပြီးတော့လောဘဒေါသဆိုတဲ့ကိလေသာတွေမဝင်နိုင်ဘူးလားဒါကြောင့်မို့တရားကိုအားထုတ်တော့မယ်ဘာဝနာတရားအားထုတ်တော့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတန်တိန်တရိယာ ငြိမ်သက်တဲ့ဣန္ဒြေရှိရမယ်တဲ့။ဘာရှိရမှာလဲလဲ။အေးငြိမ်သက်တဲ့ဣန္ဒြေရှိရမယ်။ဒါကြောင့်မို့ဒီမှာဆောင်းပုတ်ကလေးကမွေးမြူလွယ်သောသဘောရှိသည်တဲ့။နောက်ပြီးတော့ကိစ္စနေပါတရားပြည့်ညီပေါ်ပန်းသက်မွေးရှိရမှန်သည်ဣန္ဒြေများငြိမ်သွားစေရမည်။ခဲဒါလေးဆိုမယ်နော်။မွေးမြူလွယ်သောသဘောရှိသည်။ ကိစ္စနေပါတရားပြည့်ညီဘောမတမွေရှိရမှန်သည်ဣန္ဒြေမြငြိမ်သွားစေရမည်မွေမြူလွယ်သောသဘောရှိသည် ဒိသံနေပါတရားပြည့်ညီဘောဘတမွေရှိရမှန်သည်ဣန္ဒြေမြာငြိမ်သွားစေရမည်ကေတံယောဂီပုဂ္ဂိုလ်များတရားလို့အားထုတ်တော့မယ်ဆိုရင်မိမိတို့မှာ ဒီပြည့်စုံရမယ်ကျင့်ဝတ်တရားတွေပြည့်စုံနေဖို့ရမလိုဘူးလားညာနောက်တစ်ခါနံပါတ်32ကနိပကောသံရင့်ကျက်တဲ့အသိဉာဏ်ပညာရှိရမယ်တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာရင့်ကျက်တဲ့အသိဉာဏ်ပညာရှိဖို့လိုတယ်တမန်လေးနဲ့ကလေးတငယ်တို့ရဲ့အသိဉာဏ်လေးလောင်နဲ့ဒီရုပ်သဘောနာမ်သဘောအဖြစ်ပြက်သဘော ဒီသဘောတွေသိမြင်နိုင်ဖို့ဆိုတာအင်မတန်ခက်ခဲတယ်မြတ်စွာဘုရားလက်ထက်က9နှစ်သား9နှစ်သား9နှစ်သမီးလေးတွေတရားရတယ်ဆိုတာကသူတို့ကပါရမီရှင်ကြီးတွေလေအခုဒီမျက်မှောက်ဘဝမှာကြည့်ပေါ့ကလေးငယ်လေးရဲ့တာမန်အသိဉာဏ်လေးလောင်နဲ့တကယ့်ကိုတရားသဘောလေးတွေသိမြင်ဖို့ဆိုတာအင်မတန်ခက်ခဲတယ်ဒါကြောင့်မို့တရားအားထုတ်တဲ့ပုဂ္ဂိုလ်များရင့်ကျက်တဲ့ အသိဉာဏ်တွေဉာဏ်ပညာတွေရှိရမယ်ရှင်းချက်တဲ့အသိဉာဏ်ပညာရှိနေမှဘာလဲဆိုတော့မိမိဒီမှာလာလို့ရှိရင်အကျိုးရှိမရှိအဲ့ဒီလိုစဉ်းစားတတ်တဲ့ဉာဏ်ရှိဖို့လိုတယ်လာတော့လာပြီဒီမှာတင့်တော်ကြီးမတော်ကြီးစဉ်းစားတတ်တဲ့ဉာဏ်ရှိဖို့လိုတယ် တချို့ဟာယဟန်တန်ဃာတော်တွေစီကိုသွားဖျားသွားတယ်အကျိုးရှိနိုင်ပါလေတရားရိပ်တာတွေသွားတယ်ဘုန်းတော်ကြီးကျောင်းတွေသွားတယ်ကုသိုလ်အကျိုးတွေမရနိုင်ဘူးလားဒါပေမဲ့ယဟန်တန်ဃာတွေထံဝင်တော့မယ်ဆိုရင်တော့မိမိတယောက်တည်းသွားလို့တင့်တော်ဤမတော်ဤဒီလိုစဉ်းစားဉာဏ်ရှိဖို့မလိုအပ်ဘူးလား အဲ့ဒီလိုရင့်ကျက်တဲ့အဲ့ဒီအသိဉာဏ်မျိုးတွေတရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာရှိနေရတယ်။အဲ့ဒီလိုအသိဉာဏ်မျိုးမရှိရင်ဘယ်လိုမှကိုမဖြစ်နိုင်အောင်။ဒါကြောင့်မို့နိဗ္ဗကောစာရင့်ကျက်တဲ့အသိပညာမျိုးလည်းရှိရမယ်။အပကဘောတဲ့ကိုရောနှုတ်ရောစိတ်ရောပေါ့သုံးပါးလုံးမကြမ်းထမ်းရဘူးတဲ့။တရားအထုတ်မဲ့ပုဂ္ဂိုလ်ဘာဝနာတရားအထုတ်မဲ့ပုဂ္ဂိုလ်မေတ္တာဘာဝနာပွားများမဲ့ပုဂ္ဂိုလ် ကိုမူရနေအားဖြင့်အင်မတန်ကြမ်းထမ်းပရိသတ်တယ်။သံဃပရိသတ်တယ်ယောဂီပရိသတ်တယ်။တခါခြေကားရလက်ကားရကြီးနဲ့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်နုညံ့တာလားကြမ်းထမ်းတာလား။ယဉ်ကျေးတာလားမယဉ်ကျေးတာလား။ကိုမူရမယဉ်ကျေးတာခေါ်တယ်။အဲ့ဒါတတိရှိရ။နောက်ပြီးတော့ဒီတိုင်းပဲလေမထေကြီးတွေရှိနေတယ်ဘုန်းကြီးတို့ယဟန်တော်များဆိုရင်မထေကြီးတွေရှိကနေပြီးတော့ တခါလဲဖြတ်သွားတာတွေဘာလို့တာတွေပကိုးမှုရမရင်ကျေးတာအဲလူပုဂ္ဂိုလ်များဆိုရင်လည်းပဲလူပုဂ္ဂိုလ်များမိမိရဲ့အကျင့်သီလအပြင်ပြည့်စုံတဲ့ပုဂ္ဂိုလ်တွေမိမိရဲ့အသက်တိတ်ကကုံအပြင်ကြီးတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေရှေ့ကနေပြီးတော့မယုံမသေးနေတာထိုင်တာတွေအားလုံးတွေဟာဒါကိုမှုရမရင်ကြီးတာကိုမှုရချမ်းထမ်းတာနှုတ်မှုရဆိုတာကလည်းပဲဘုန်းကြီးတို့ယဟန်တော်များဆိုရင်မိမိတဲ့ထေကြီးဝါကြီးရှိနေရင်အဲ့ဒီထေကြီးဝါကြီးဟောမယ်ပြောမယ်ဆိုရင်တောင် ထေကြီးဝါကြီးထံမှာခွင့်ခွင့်တောင်းရတယ်ခွင့်တောင်းပြီးမှပြောရအဲ့ဒီခွင့်မတောင်းမဲနဲ့ငါတရားဟောတတ်တဲ့ငါဓမ္မကတိကကြီးပဲဆိုပြီးတော့ပြောချင်ရပြောနေရင်အဲ့ဒီနှုတ်မူရရိုင်းဆိုင်တာလားယဉ်ကျေးတာလားရိုင်းဆိုင်တာမယဉ်ကျေးတဲ့ပုဂ္ဂိုလ်ခေါ်တယ်အဲ့ဒီမှာဘယ်လိုကြီးပြောလိုက်တာဘဝတွေပြောလိုက်တာဆိုပေမဲ့ကိုယ့်ကိုယ်ကိုအဲ့ဒီပုဂ္ဂိုလ်တွေကိုတခါလေပုဂ္ဂိုလ်တချို့ပုဂ္ဂိုလ်တွေကအထင်ကြီးတယ်ဒါပေမဲ့ဒီပုဂ္ဂိုလ်တွေက ဒီလိုလေးစားလောက်တဲ့ပုဂ္ဂိုလ်ကြီးတွေရှေ့မှာခါလေဒီလိုတွေပြောဟိုလိုတွေပြောပြောတယ်ဆိုတာဒါနှုတ်မူရမရင်ကျေးတာခေါ်တယ်ဒါလူပုဂ္ဂိုလ်တွေလည်းဒီတိုင်းပဲမိမိလေးစားရမယ့်ပုဂ္ဂိုလ်တွေရှေ့အဲလိုပုဂ္ဂိုလ်တွေရှေ့မှာကိုယ်ကပြောချင်တာတွေပြောမယ်ဆိုရင်ဒါနှုတ်မူရမရင်ကျေးတာနှုတ်မူရရန်ဆိုင်တာဒီလိုတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေထဲမှာဒီလိုပုဂ္ဂိုလ်တွေကဲရှိတယ်မလားမရှိတယ်မဟုတ်လားတရားအထုတ်နေပါတယ်ဆိုတဲ့ပုဂ္ဂိုလ်ဟာရောအဲ့ဒီလို ပြောဆိုသင့်သလားမပြောဆိုသင့်ဘူးလားနေတာထိုင်တာတွေရောအဲ့ဒီလိုကိုယ်ရုပ်ကံရနေသင့်သလားမနေသင့်ဘူးလားမနေသင့်ဘူးအဲ့ဒီတတိရှိရတယ်တချို့ပုဂ္ဂိုလ်တွေတရားအထုတ်ရင်ဒူးရင်တစ်ဖက်တစ်ခါလဲထောင်ပြီးဒူးဖက်ပြီးတော့တစ်ခါလဲမေ့တင်ပြီးအိတ်နေတာတွေဒါလက်အာယောကပဖွဲ့တာတို့ဘာလို့ခေါ်လဲဒါတွေကမနေရအောင်ကိုယ်မူရရိုင်းဆိုင်တာခေါ်တယ်မယင်ကျေးတာခေါ်တယ်လုံးဝမနေရအောင်အဲစိတ်မူရအနေအချင်းလည်းပဲစိတ်က လေးစားရမယ့်ပုဂ္ဂိုလ်တွေကိုကိုကကိုယ်စိတ်ထဲကနေပြီးမလေးမစားငါတော့တော်မတော်ပါမလားစသည်ဖြင့်အဲ့ဒါမျိုးတွေစိတ်အနေအားဖြင့်သူကဟိုအထင်သေးအမြင်သေးနဲ့ကြံစီတွေးတောတယ်ဒါစိတ်အမှုရာမရင်ကြေးတာဘာမရင်ကြေးတာလဲအေးတရားအထုတ်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလိုကိုရောနှုတ်ရောစိတ်ရောကြမ်းထမ်းမှုတွေကင်းရမှာတဲ့အပ္ပကဘောဇာတဲ့ ကိုယ်တို့နှလုံးသုံးပါလုံးမကြမ်းထမ်းရဘူးတဲ့နောက်ကုလေသွာနတ်နုဂိန်တော်တဲ့တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာတက္ကဒကမတွေအပေါ်မှာမတွေ့တာရဘူးအခုတရားအားထုတ်တဲ့ဒီမှာယဟန်တော်တွေကိုဒါဥတည်ပြောတာလူပုဂ္ဂိုလ်တွေဆိုရင်လေတချို့ပုဂ္ဂိုလ်တွေမှာကိုဆွန်းစရိတ်လေးထောက်ပံ့တာတွေပစ္စည်းဝတ္ထုလေးထောက်ပံ့တာတွေမရှိဘူးလားဟင်အဲ့ဒီရှိနေတဲ့ပုဂ္ဂိုလ်ကိုတွေ့တာနေလို့ရှိရင်မရအခု သိက္ခာရှင်ဆရာလေးတွေဆိုရင်လည်းကြည်သူတို့မှလည်းတရားဓမ္မလေးတွေရှိတယ်အဲ့ဒီတရားဓမ္မတွေကိုမတွေ့တာရအောင်ဓမ္မဆုံးအမှဓမ္မယဟအမှဓမ္မကိုဘယ်လိုဆုံးရှုံးတယ်ဒီတရားတရားရှင်ဟာအဲ့လိုတွေ့တာနေလို့ရှိရင်ကတော့ဘယ်လိုမှတရားမရနိုင်ယဟန်ဆိုရင်လည်းပဲဒါငါယဟန်အမကြီးဒါငါကျောင်းအမကြီးဒါငါကိုဘယ်လိုစောင့်ရှောက်နေတဲ့တက္ကမကြီးငါကိုဘယ်လိုကိုးကွယ်စည်းကမ်းနေတဲ့တက္ကမကြီးအဲဒီလိုတွေ့တာကန့်ညင်မှုမရှိရဘူး တရားအထုတ်နေတဲ့ယဟန်တော်များအဲ့ဒီကန့်ညစ်မှုလည်းကင်းရမယ်ယဟန်ကနေပြီးတော့အဲ့ဒီလို တွေ့တာကန့်ညစ်ပြီဆိုရင်မိမိရဲ့တရားဓမ္မတွေကအလောက်ကင်အောင်မြင်လို့ပျော်ရွှင်နေရင်ကိုယ်ပါရောပျော်ရွှင်နေတယ်မိမိတရားဓမ္မတွေကအလောက်ကင်မကောင်းလို့စိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်နေရင် သူ့ပါကိုယ်ဆင်းရဲစိတ်ဆင်းရဲကိုယ်ဆင်းရဲရောဖြစ်နေတယ်အဲ့ဒါတရားဓမ္မရဲ့အဖမ်းခံရတာကောအဲ ယဟန်ရဲ့အဖမ်းခံရတာဒကာဒကမရဲ့အဖမ်းခံရတာဆိုတာနှစ်မျိုးရှိတယ်ဒကာဒကမကတိတ်ပြီးတွေ့တန်နေရင်အဲ့ဒီဒကာဒကမကကိုယ့်ကိုဖမ်းတာကိုကဒကာဒကမကို သွားတွေ့တာရင်ဒကာဒကမကိုကိုကဖမ်းတာအဲ့ဒီတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဘာဝနာတရားတွေပွားများတဲ့ပုဂ္ဂိုလ်ဟာအဲ့ဒီတွေ့တာမှုဘာလို့ရမှာကင်းရမှာမကင်းလို့ကတော့ဒီကိုယ်တော်ဘာတွေလုပ်လို့ဘာတရားမှမရနိုင်ဘာမှကိုတရားမရနိုင်ဒါကြောင့်မို့ အခုမြတ်စွာဘုရားဟောထားတဲ့ဒီမေတ္တာသုတ်တံရဲ့အခြေခံနေဟာကြည့်ပထမဦးဆုံးမေတ္တာပွားတော့မယ်ဆိုမပွားများခင်မှာပြည့်စုံရမယ်အခြေခံကျင့်ဝတ်တွေကိုမြတ်စွာဘုရားပထမဟောတယ်ဒီအခြေခံကျင့်ဝတ်တွေပြည့်စုံရမယ်အဲဒီလိုပြည့်စုံမှဒီမေတ္တာဘာဝနာကမ္မထာနေပေါင်းပြောင်းမယ်ဝိပဿနာဘာဝနာကမ္မထာနေပေါင်းပြောင်းမယ်နောက်တစ်ခါနံပါတ်15 15ကြတော့နသကုဒ္ဒမာစရိကိဉ္စီယေနဝိညုပရိဥပဝရေယုံတဲ့ မိမိဟာမကောင်းမှုဆိုတဲ့ကာယကံမှုဝစီကံမှုမကောင်းမနောကံမှုဆိုတာတွေအဲ့ဓာတွေကိုတဲ့အနည်းငယ်လေးတောင်မပြုတ်ပါနဲ့မကောင်းမှုတွေကာယကံမှုကိုလည်းမပြုတ်ပါနဲ့ဝစီကံမှုလည်းမပြောပါနဲ့မနောကံမှုတွေလည်းမကြံပါနဲ့အဲ့ဒီမကောင်းမှုတွေပြုမယ်ပြောမယ်ကြံမယ်ဆိုရင်အမလေးတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုယ်ကြည်စမ်းမအောင်နေတာထိုင်တာဘယ်လိုနေတယ် ပြောတာဆိုတာကလည်းကြည်စမ်းမအောင်စိတ်နေစိတ်ထားကလည်းဒီလောက်ယုံညံ့တဲ့စိတ်မျိုးတာမန်ပုဂ္ဂိုလ်တောင်မရှိဘူးအခုတရားအားထုတ်နေတဲ့ပုဂ္ဂိုလ်တဲ့ဒီလောက်စိတ်ထားကလည်းယုတ်ကြနှိမ့်ချလိုက်တာကပညာရှိသူတော်ကောင်းရဲ့အကဲ့ရဲ့မခံရဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများကိုတရားအားထုတ်တဲ့ပုဂ္ဂိုလ်များကိုဘုန်းကြီးခဏခဏသတိပေးတာခဏခဏသတိပေးတာပါလဲဆိုရင်မိမိရဲ့စိတ်ကြမ်းဒေါသတွေကိုပယ်ကြပါ စိတ်ကြမ်းဒေါသတွေကိုပင်နိုင်အောင်ကြိုးစားကြပါဆိုအမြဲတမ်းပြောနေတယ်။ဘာကြောင့်လဲဆိုမပယ်နိုင်ရင်အဲ့ဒီကမ္မထံတရားတွေတရားပါထိခိုက်တယ်။ဆရာသမားလည်းထိခိုက်တယ်။မိမိရဲ့အနေအထိုင် အပြောဆိုအမူအကျင့်တွေကဆရာသမားတွေထိအောင်ထိခိုက်သွားတယ်။တရားတွေလည်းထိခိုက်သွားတယ်။အဲ့ဒီပုဂ္ဂိုလ်တရားရှင်မှလို့ဘယ်သူမှလက်မခံနိုင်ဘူး။ပညာရှိသူတော်ကောင်းချီးမွမ်းမှလားကဲ့ရဲ့မှလား။ ဒီဒါကြောင့်မို့အဲ့ဒီလိုမကောင်းမှုတွေကို အနည်းငယ်လေးတောင် မပြုတ်ပါနဲ့ဒီနေ့ဘုန်းကြီးတို့ရှင်မင်းတို့ဓမ္မမိသားစုများကိုဘုန်းကြီးမှားခြင်းတယ်တရားလုပ်တွေကိုလှုပ်ထားပြီးတော့မကောင်းမှုတွေကိုအနည်းငယ်လေးတောင်မပြုတ်ပါနဲ့မပြောပါနဲ့သူတစ်ပါးထိခိုက်တဲ့စကားတွေမကြံပါနဲ့သူတစ်ပါးပေါ်မှာမကောင်းတဲ့စိတ်တွေမမွေးပါနဲ့တကယ်လို့ဒီလိုစိတ်တွေဖြစ်လာရင်ချက်ချင်းမလုပ်ရမှာလဲ ပယ်လိုက်ပါဒါတွေကိုငါမကောင်းတဲ့စိတ်တွေငါလက်ခံလို့မရပါလားမကောင်းတဲ့ပြောဆိုတွေငါပြောလို့မသင့်ပါလားမကောင်းတဲ့အပြုတ်မှုတွေငါပြုတ်မှုလို့မသင့်ပါလားငါဒီတရားအလုပ်တွေလုပ်နေတယ်မြတ်စွာဘုရားဟောထားတဲ့တရားတွေလုပ်နေတယ်ငါဒါတွေကိုပြုတ်မှုပြောဆိုကြံစီလို့မကောင်းပါလားဆိုတာကိုအဲ့ဒါတွေကိုကြွတင်ပြီးတော့ရှောင်ကျင်ဖို့မလိုအပ်ဘူးလားကဲဒါလေးဆိုလိုက်အသိပညာရင့်မာစေသည် မမူကြမ်းကြုတ်မလုရှောင်သည်တွေ့တာကင်း၍တန်ရှင်းစင်ကြည်မကောင်းမူမပြုရှောင်ကျင်သည်အတိပညာရင်မာစေသည် မမူကြမ်းကြုတ်မလုရှောင်သည်တွေ့တာကင်း၍တန်ရှင်းစင်ကြည်မကောင်းမှုမပြုရှောင်ကျင်သည်အတိပညာရင်မာစေသည် မမူကြမ်းကြုတ်မလုရှောင်သည်တွေ့တာကင်း၍တန်ရှင်းစင်ကြည်မကောင်းမှုမပြုရှောင်ကျင်သည်ကဲဒီတော့အာလုံးဘယ်နှပါရှိသွားလဲ မိမိတို့ဒီမေတ္တာဘာဝနာပွားတော့မယ်ဆိုရင်မပွားခင်ကြိုတင်ပြီးတော့ရှေးဥစွာပြည့်စုံထားရမယ်ကျင့်ဝတ်တွေပဲဝိပဿနာဘာဝနာတရားတွေပွားတော့မယ်ဆိုရင်မပွားခင်ကြိုတင်ပြီးတော့ရှေးဥစွာပြည့်စုံထားရမယ်ကျင့်ဝတ်တွေပဲအဲ့ဒီကျင့်ဝတ်တရားဘယ်နှပါလဲအဲ့ဒီ15ပါးကိုမြတ်စွာဘုရားကကရဏီယမတ္တာကုသလေနာယတ္တတန္တံပဒံအဘိသမစ္စံ တေကောဥဇုစာတုဟုဇုစာသူဝေသောသတ္တမုတုအနတ္တိမာနိသန္တုတကောသာသူဝရောသာအဘကိသောသာသာလဝုကအဝုပိသန္တိကယောသာနိဘကောသာအဘကမောကုလေသဝနတုကေယောနတ္တဗုဒ္ဓမပရိကိတိယေနဝိယုကရေဥပဝရေယောယေနရှင် ကာယကကာယဝစီမနောသုံးပါးသောအမှုတရားကြောင့်ပရိမိမိမတဘာကုံသောမိယုအတိဗိမဉာဏ်ပညာနှင့်ပြည့်စုံကြကုန်သောပုဂ္ဂိုလ်တို့၏ဥပဝရိယောကိလေသာပြောကြမြတ်ဆိုကြကုန်ရ၏အဲဒီမှာဒီမကောင်းမှုတွေပြုနေပြီဆိုရင်ပညာရှိသူတော်ကောင်းတွေကကိလေသာပြောကြနိုင်တယ်တဲ့ဒါကြောင့် ခုဏအနည်းငယ်သောဂိတိဒသုံးကုသောကာယကဝစီကမနောကံဆိုရမကောင်းမှုအကုသိုလ်ကိုယ်တော်များအသွေးကိုနအာသရေမပြုခြင်းရာဒီမကောင်းမှုတွေကိုအာလုံးမပြုခြင်းနဲ့အဲ့ဒီဟာတွေကိုအာလုံးရှောင်ခြင်းပါဒီကြည့်အောင်ဘုန်းကြီးတို့သိနာမှာပြောအဲ့ဒီပြောတဲ့ကနေပြီးတော့နောက်ဂါထာသုံးပိုက်ကလေးက ဒုက္ခိနောဝါသေမိနောဟောတုသဗ္ဗသတ္တာဘဝန္တုဒုက္ခိတတ္တာအဲ့ဒီရှင်းဝတ်35ပါးပြည့်စုံပြီဆိုမှမြတ်စွာဘုရားကဒီမှာမေတ္တာဘာဝနာပဲကိုခုပေးလိုက်ဒုက္ခိနောဝါသေမိနောဟောတုသဗ္ဗသတ္တာဘဝန္တုဒုက္ခိတတ္တာသဗ္ဗသတ္တံလုံးစုံကုန်သောသတ္တဝါပေါင်းတို့သည်ဒုက္ခိနောဝါကိုယ်စိတ်လက်ချမ်းသာကြကုန်ပြီ၎င်း ခေမီရောဘေးရန်ကင်းကွာချမ်းသာကြကုန်သည်၎င်းဟောတုဖြစ်ကြပါစေကုန်တည်းသတ္တဝါလုံးလုံးသောသတ္တဝါ၏အားလုံးကိုယ်သိနေကြချမ်းသာကြပါစေဘေးရန်ကင်းကြပါစေသာဝေတတလုံးကုန်သောသတ္တဝါအပေါင်းတို့သည်သူဤတန်တန်ချမ်းသာသောကိုယ်စိတ်ရှိကြကုန်သည်ဘဝတုသင်သက်မတွေ့ဖြစ်ကြပါစေကုန်တည်း jadi aku mau di sesi kuala pesi